ယနေ့မာသတိပဋ္ဌာန်ဝိပဿနာတရားရှုပွားအားထုတ်ကြတဲ့ယောဂီများဘုန်းကြီးတတိပေးတိုက်တွန်းတရားဘုန်းကြီးဟောကြားပြဖို့ပါမယ်တခါတရားမှာ အားပေးတဲ့တရားလေးတွေဟောပြရတယ်လို့တခါတရားကြတော့လည်းပဲတိုက်တွန်းတဲ့တရားဟောရတယ် ဘာကြောင့်ဒီကနေ့သတိပေးတိုက်တွန်းတဲ့တရားဟောရမှလဲဆိုတော့ယောဂီတို့ကိုအာထုပ်ပုံအာထုပ်နည်းအနေအားဖြင့်ပြည့်ပြည့်စုံစုံသင်ကြားဟောပြပေးပြီးပြီသတိပဋ္ဌာန်တရား၄ပါးရှုမှတ်ပုံနေကာယ ानु ပတ္တနာသတိပဋ္ဌာန်ရှုမှတ်ပုံနေဝေဒနာ ानु ပတ္တနာသတိပဋ္ဌာန်ရှုမှတ်ပုံနေစိတ်တ ानु ပတ္တနာ တတိပဌာန်ရှုမှတ်ပုံဓမ္မနုပဒနာတတိပဌာန်ရှုမှတ်ပုံတတိပဌာန်တရား၄ပါးရှုမှတ်ပုံတွေကိုလည်းပဲဘုန်းကြီးတို့ယောဂီများကိုဟောကြားပေးခဲ့ပြီးပြီနောက်ဣရိယာပဌာပိုင်းနေအားဖြင့်ဣရိယာပုတ်တိုင်းဣရိယာပုတ်တိုင်းရှုမှတ်တတ်ဖို့အတွက်ဣရိယာပဌာပိုင်းရှုမှတ်ပုံတွေကိုလည်းဟောကြားပေးခဲ့ ကိစ္စတော်ဝါသွားတဲ့အခါမှာလည်းပဲခြေလန်းတိုင်းခြေလန်းတိုင်းရှုမှတ်ပုံလေးတွေဘယ်လိုရှုမှတ်ရမလဲဆိုတာအသေးစိတ်ကစပြီးရှုမှတ်ပုံလေးကိုဟောကြားတင်ပြပေးခဲ့ပြီးပြီထိတော်ဝါထိတော်မိတိပဇာနာတိရတဲ့အခါမှာလည်းပဲရနေတဲ့အမူအရာလေးကိုရှုမှတ်ပုံယောဂီတို့ဟာထိုင်ပြီးတော့ ရှုမှတ်တဲ့ကမ္မဋ္ဌာန်းနည်းကိုတော့များသောအားဖြင့်အာမထုတ်ဘူးပေမဲ့ဇာဘုနာဝလေးရှိနေကြဒီရတဲ့ဣရိယာပုရှုမှတ်ပုံဆိုတာဇာဘုမှာလည်းမဟုတ်တင် जा ပေးတဲ့ပုဂ္ဂိုလ်လေးမင်းအင်မတန်မှရှံပါဒီတိပ္ပဏသုတ်တန်ကြီးကိုအပြည့်အဝတင် जा ပေးတဲ့ကျေးဇူးရှင်ဆရာတော်ဘုရားမဟာစီဆရာတော်ဘုရားကြီးရဲ့နည်းနဲ့ဟောကြားပေးတဲ့ပုဂ္ဂိုလ်များပဲထားဟောပေး ဒါကြောင့်ရတဲ့ဣရိယာပုတ်လေးနဲ့ရှုမှတ်ပုံတွေကိုလည်းပဲဟောကြားတင်ပြပေးခဲ့တယ်။နောက်ပြီးတော့နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်ပြီးတော့ရှုမှတ်တဲ့အခါမှာလေးပဲယောဂီပုဂ္ဂိုလ်ဘယ်အာယုံကိုရှုမလဲထိုင်တဲ့အခါမှာထိုင်နေတဲ့အမူအရာလေးရှုမယ်ဆိုရင်လည်းထိုင်နေ ထိုင်နေထိုင်နေတဲ့မူရလေးရှုမှတ်ပုံလေးဟောကြားပေးခဲ့ထိုင်ပြီးရှုမှတ်တဲ့အခါမှာပေါ်လွင်အောင်ဘုန်းကြီးတို့အာယုံပြုတ်မယ်ဆိုရင် အောက်ပိုင်းခန္ဓာကိုခွေပေါ်ပိုင်းခန္ဓာကိုလေးမှတ်ပြီးထောင်းနေတဲ့သဘောလေးအဲ့ဒီသဘောလေးကိုထိုင်နေထိုင်နေရှုနေတာတကယ်လို့ယောဂီကကြမ်းနဲ့ထိနေတာကထင်ရှားလို့ဒီအထီလေးရှုရင်လည်းပဲထီတယ်ထီတယ်ရှုဖို့ ဒီလိုမဟုတ်ဘူးနာသီးပြားကဝင်လေထွက်လေကိုကိုယ်ဟာရှုနေခြင်းနဲ့ဆိုရင်လည်းအဲ့ဒီဝင်လေထွက်လေဝင်လေတိထွက်လေတိဒါလည်းရှုနေရုံဒီလိုမဟုတ်ဘူးဖောင်းနာပိန်နာလေးကထင်ရှားလို့ဒီဖောင်းမှုပိန်မှုလေးပဲရှုမယ်ဆိုရင်လည်းပဲအဲ့ဒီဖောင်းအာယုံပိန်အာယုံလေးရှုမှပုံလေးဟောကြားပေးဒီတိုင်းမဟုတ်ဘူးနှလုံးကခုံနေလို့ယင်ထဲမှာဒိန်ဒိန်နဲ့ဒီနှလုံးခုံမှုကထင်ရှားနေရင်လေအဲ့ဒီခုံနေတာလေးကိုရှုမှပုံလေး ဒါယောဂီပုဂ္ဂိုလ်ထိုင်ပြီးရှုမှတ်ပုံနေဒီလိုမဟုတ်ဘဲနဲ့ငယ်လေးပေါ်ကနေပြီးတော့တခါလေအလေးတစ်ခုဖိထားသလိုတင်ထားသလိုထင်ရှားနေရင်လည်းအဲ့ဒီလေးနေတာလေးရှုမှတ်ပုံနောက်ဘေးကအတန်အာယုန်နေကြားလာရင်ကြားတာအနံအာယုန်နေနာနာစသည်ဖြင့်အာယုန်နဲ့ဓွာရဆုံတိုင်းဆုံတိုင်းရှုမှတ်ပုံတွေကိုဘုန်းကြီးတို့သင်ကြားပေးခဲ့တယ်ထိုင်ရှုမှတ်တဲ့က ဒီလိုမဟုတ်ဘဲနဲ့မိမိတို့ဟာတယနောဟာတယနောမိတိပဇာနာတိလျောင်းတဲ့အခါမှာနောက်ဆုံးအိယာဝင်ပြီးအိတ်တဲ့အခါလေးမှာလေးပဲရှုမှတ်တတ်အောင်ရှုမှတ်ဖို့ရှုမှတ်နည်းတွေကိုလျောင်းရင်အရင်နဲ့ရှုမှတ်ပုံတွေကိုသင်ကြားပေးခဲ့ဣရိယာပု၄ပါးပင်ဣရိယာပုနဲ့ပဲရှုရှုမိမိဣရိယာပုမရွေးရှုမှတ်တတ်အောင်ဘုန်းကြီးတို့သင်ကြားပေးလိုက်ပြီ။ အဲလိုဣရိယာပုပိုင်းဆိုင်ရာရှုမှတ်ပုံတွေနားလေသဘောပေါက်လောက်တဲ့အခါဘုန်းကြီးတို့တမ္ပစင်ပိုင်းအသေးစိတ်အမှုအရာကစပြီးတော့ယောဂီပုဂ္ဂိုလ်ကောစရတမ္ပစင်ဖြစ်အောင်ဘယ်လိုရှုမှတ်ရမလဲဆိုတဲ့အသေးစိတ်ရှုမှတ်ပုံတွေလည်းယောဂီတို့ကိုဘုန်းကြီးတင်ကြားပေးခဲ့ပြီကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်း မိမိအာထုတ်နေပါတယ်ဆိုရင်အာလုံးအာထုတ်ပုံအာထုတ်နည်းအပြည့်စုံအာထုတ်တအောင်အာထုတ်ဖို့လိုအပ်တယ်ထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်တဲ့ဣရိယာပုဒီဣရိယာပုလေးလောက်ရွတ်မှတ်တယ်ဆိုရင်အသေးစိတ်တမစင်ကြမ်းနေတယ်ဒီတမစင်ပိုင်းကိုတင်ကြားပေးတာရှုမှတ်ပုံတွေကိုညွှန်ကြားပေးတာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပဲရှိတယ် ဒီတမစင်ပိုင်းကိုမာသီဆရာတော်ဘုရားကြီးကမိမိရဲ့အတ္တနောမတိနဲ့ဟောတာမဟုတ်ဘူးတတိပ္ပဏတုတ်တန်ကြီးမှာဒီတမစင်ညပပဆိုတာအထင်ရှားမရှိဘူးလားအထင်ရှားမြတ်စွာဘုရားဟောတာဗိက္ခန္တိပတိကန္တိအလောကိတေဝိလောကိတေသမိဉ္စီတေပတာရိတေတံဃာတိပတ္တဇီဝရဒါရဏိအတိတိပိတိခာယိတေတာယိတေဥစ္စာရပတ္တဝကာမိနေ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာဒီအသေးစိတ်ရှုမှတ်ပုံလေးကိုဒီမှာတမ္ပဇင်ပိုင်းမှာဟောတာအဲ့ဒီတမ္ပဇင်ပိုင်းရှုမှတ်ပုံလေးကောစရတမ္ပဇင်ဖြစ်အောင်ရှုမှတ်ပုံလေးကိုခွန်ကြီးတို့ယောဂီများကိုခွန်ကြီးစွမ်းနိုင်တယ်မြတ်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းဟောကြားပေးပြီခွန်ကြီးတို့ဘက်ကရှုမှတ်ပုံရှုမှတ်နည်းတွေအကုန်လုံးနည်းစုံပေးလိုက် ဒါယောဂီတို့ဘက်ကဒါကိုရအောင်ကြိုးစားဖို့ပဲလိုတော့တယ်တကယ်လို့မာစီဆရာတော်ဘုရားရဲ့ဤကိုအတိအစုံငါရအောင်ယူမယ်ဆိုရင်ဒီတန်မစဉ်ပိုင်းကိုလည်းပဲအပြည့်အစုံကောစရတန်မစဉ်ဖြစ်အောင်ရှုမှတ်နိုင်ဖို့ရာကြိုးစားဖို့မလိုအပ်ဘူးလားသိလိုအပ်တယ်တုန်းကကျမဟာစီရိတ်တာကပြန်လာခဲ့ပြီမဟာစီဆရာတော်ဘုရားရဲ့တရားနိလနဲ့ညွန်ပြနေတဲ့ရွှေမင်းဝန်ရိတ်တာကပြန်လာခဲ့ပြီ ရိတ်တာကတော့ပြန်လာခဲ့ပြီပြန်လာတဲ့အခါပုံစံကလည်းခါလည်းဘာတစ်ခုမှမကြအောင်နေတာထိုင်တာလည်းအဆင်မပြေဘူးသွားတာလာတာလည်းအဆင်မပြေဘူးစားတာတောက်တာလည်းအဆင်မပြေဘူးရှုမှတ်ဖို့တတိမပါနောက်ဆုံးဒီမှာဆရာသမားဥချတာကစပြီးတော့အဆင်မပြေဘူးဆိုရင်ဘယ်မှာတရားအထုတ်ပြန်လာတယ်ဆိုတာကိုလက်ခံလို့ရနိုင်မလဲ ဒီဘုတ်ကိုပုံတော်သလိုကြောင်ကြားဝင်အိပ်ပြီးတော့ပုံတော်သလိုစားတော့ပြီးပြန်လာတာပဲလို့ပဲတတ်မှတ်ရမှာပဲမြတ်စွာဘုရားလက်ထက်ကနာရမိတထေကြီးရဲ့တာကာလနာရမိတထေကြီးဟာမိမိရဲ့တာဖြစ်တဲ့ပုဂ္ဂိုလ်ကိုမိမိတို့သောတာပန်အရိယာပုဂ္ဂိုလ်ကြီးရဲ့တာအပင်လေးပါးဉာဏ်ကြရောက်မယ်ဆိုရင်မတက်လျော်ဘူးငါသားလေးတရားအသိဉာဏ်ထူရအောင်ငါကြိုးစားမှဆိုပြီးတော့ အဲဒီမှာသားမီးလိုချင်တာကိုဘုန်းကြီးတို့ဒီမှာအပင်းအယူလုပ်ပြီးတော့နာရမီတထေကြီးကကဲငါသားလိုချင်တဲ့အတရားကိုပေးမယ်အဖေလိုချင်တဲ့တက္ကသကတရင်သီလစောက်တည်ပေးအဲတော့ဥပုသ္တိလတစ်ချိန်စောက်တည်လို့ရှိရင်ငါသားကိုအတပြာတရားပေးမယ်စသည်ဖြင့်အဲဒီမှာအပေးယူလုပ်တဲ့အခါကျတော့တားဖြစ်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားတရင်သုံးတဲ့ဇေတဝန်ကြောင်းရောမသွားဘူးလား ဇေတဝန်ကျောင်းရောမရောက်ဘူးလားအဲ့ဒီဇေတဝန်ကျောင်းမှာတညာလုံးရောမနေဘူးလားဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားရောနာရလားမနာဘူးအဲ့ဒီမှာကြောင်းကျိုးကြောင်းကြားတခါလေတန်ခါမရှိတဲ့ကြောင်းလေအိပ်ပြီးတော့နောက်ရက်မနေ့အိယာထပြန်လာခဲ့တာအဲ့ဒီတော့မြတ်စွာဘုရားတန်ရောက်ပြီမဲ့မြတ်စွာဘုရားတရင်သုံးတဲ့ကြောင်းမှာအတူအိပ်ပြီမဲ့အတူနေပြီမဲ့သူတရားရခဲ့သလားမရခဲ့ဘူး တရားအာထုတ်လို့လားအာမထုတ်လို့လားအခုလည်းပဲရှင်မင်းဝန်သာသနာရိပ်တာကိုလာရင်နေတဲ့9ရက်9ရက်10ရက်တလဒါပေမဲ့ရိပ်တာရဲ့စီကံအတိုင်းဆရာသမားညွှန်ပြတဲ့အတိုင်းမလိုက်နာမကျင့်သုံးခဲ့ရင်အဲ့ဒီပုဂ္ဂိုလ်ရိပ်တာမှာ နေခဲ့ပေမဲ့တရားရမလားမရဘူးလားကဲရိပ်တာကညွှန်ပြတဲ့အတိုင်းလိုက်နာလို့လားမလိုက်နာဘူးအာထုတ်လို့လားအာမထုတ်လို့လားဒါပဲ အဓိကဒါပဲရိတ်တာတဲ့လာနေုံနဲ့တော့ဒီပုဂ္ဂိုလ်တရားမရနိုင်ရိတ်တာထဲမှာလာပြီးတော့နေထိုင်ပြီးတော့တဏနေထိုင်စားတော့သွားရုံနဲ့တော့ဒီပုဂ္ဂိုလ်ပဲနည်းနဲ့မှတရားမရနိုင်ဒီတရားလိုခြင်းရင်ခိုင်းတဲ့အတိုင်းအာထုတ်ဖို့မလိုအပ်ဘူးလားအထူးအားဖြင့်မာစီဆရာတော်ဘုရားရဲ့မိနဲ့အာထုတ်တော့မယ်ဆိုရင်အပြည့်စုံဒီတံပစင်ညာပိုင်းမှာဂောစရတံပစင်ဖြစ်အောင်အာထုတ်ဖို့ မလိုအပ်ဘူးလား အဲ့ဒီလိုသာကောသကရတမ္ပစဉ်ဖြစ်အောင်အားထုတ်သွားရင်ဒီပုဂ္ဂိုလ်ယုံနာအဖြစ်အပျက်တွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်နေမရနိုင်ဘူးလားဒီဉာဏ်နေတဲ့တက်ပြီးတော့ဟောဉာဏ်နေအစစ်စစ်ရစ်ပြီးတော့အရိယာမဉ္ဇဏ်ပူဉ္ဇဏ်ထိအောင်မရနိုင်ပေဘူးလားရနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဘုန်းကြီးဘက်ကနေပြီးတော့တတိပဌာန်ရှုမှတ်နည်းတွေကိုပြည့်ပြည့်စုံစုံသင်ကြားပေးပြီးပြီယောဂီတို့ဘက်က ကြိုးစားအားထုတ်ဖို့ပဲလိုတော့တယ်ကြိုးစားအားထုတ်ဖို့ပဲလိုတော့တယ်ဘုန်းကြီးအားထုတ်နည်းပြောဖို့မဟုတ်တော့ဘူးယောဂီတို့ပြောတာကိုဒီနေ့ကစပြီးဘုန်းကြီးနားထောင်တော့မှာတရားလျှောက်တဲ့အခါမှာဘုန်းကြီးရဲ့ရှိကလမ်းကြောင်းစရာမလိုတော့ဘူးလျှောက်ပါဒီနေ့မိမိအားထုတ်ထားတာလေးအတွေ့အထိတွေပြောပါဆိုရင်ပြောတော့ ဘုန်းကြီးကပြန်ပြီးပြောချင်မှလည်းပြောတော့မယ်နားထောင်တော့မှာမမှတ်တတ်လို့မမှတ်လည်းနေတော့ပြီးပြီသူ့အတွက်ဘုန်းကြီးတို့အချိန်နေမရှိတော့တလကွယ်တော့ဘုန်းကြီးအချိန်ပေးပြီးတော့အလုံးနေ့စဉ်သင်ပေးခဲ့ပြီးပြီဒီလောက်မှသင်လို့မတတ်ရင်ဘလောက်သင်သင်တတ်မှာမဟုတ်တော့ဘူးဒီပုဂ္ဂိုလ်ကိုဒါကြောင့်ဟောတိုင်းဟောတိုင်းလည်းသင်ကြားပေးခဲ့ပြီတရားလျှောက်တိုင်းလည်းသင်ကြားပေးခဲ့ပြီအဲတော့ရှုမှတ်နည်းတွေကိုအပြည့်စုံသင်ကြားပေးခဲ့ပြီဖြစ်တဲ့အတွက်မိမိတို့က အပြည့်စုံထိုင်ပြီးရှုမှတ်တဲ့ခံမှလည်းပြည်ပြည်ဝဝရအောင်ဈဉ္ညာလျှောက်ပြီးရှုမှတ်တဲ့ခံမှလည်းပြည်ပြည်ဝဝတရားဆရာသမားညွှန်ပြတဲ့အတိုင်းအသေးစိတ်တံပစဉ်ပိုင်းတွေရှုမှတ်တဲ့ခံမှလည်းပဲမြတ်တောင်လေးခတ်လိုက်တာကစပြီးတော့တတိမလွတ်အောင်ဖဏတ်ချွတ်တာဖဏတ်ရှူတာလေးကစတတိမလွတ်အောင် ရှုမှတ်ဖို့ကောသရတံပစဉ်အောင်ဖြစ်အောင်ရှုမှတ်ဖို့ညွှန်ကြားပေးပြီးအဲ့ဒီညွှန်ကြားတဲ့အတိုင်းလိုက်နာပြီးကျင့်သုံးအားထုတ်ရင်တရားနည်းနည်းရမှာလားမြန်မြန်ရမှာ အေးအာမထုတ်ပဲနဲ့နေရင်တော့ဒီပုဂ္ဂိုလ်တရားရပါမလားဒါကြောင့်မို့ဒီကနေ့ဓမ္မပဒထာကတာမှာလာတဲ့ပမတ္တပမတ္တဒွေသဟာယကဆိုတဲ့ဝတ္ထုလေးယဟန်တော်နှစ်ပါးရဲ့ဝတ္ထုလေးကိုဝတ္ထုကြောင်းလေးကိုဘုန်းကြီးဒီနေ့တာရကထုတ်ပြီးပြောမယ်လို့ဘုရားရှင်ကိုရောင်မြတ်ကြီးတာဝတ္တိပြေမောဇေတဝရွှေချောင်းဘင်းအောင်မှွေလျောစံပြောတော်မူစဉ်မှာ

ရရမှလည်းမမေ့ထိုင်ရမှလည်းမမေ့လျောင်းရမှလည်းမမေ့ခြင်းဆိုတဲ့အပ္ပမဒတရားနှင့်ပြည့်စုံသောသူသည်အပ္ပမတောမြင်ရမှလည်းမမေ့ကြားရမှလည်းမမေ့နာယစာယတွေ့ထင်ရစိတ်ကိုစဉ်းစားကြံစီရမှလည်းမမေ့ခြင်းဆိုတဲ့အပ္ပမဒတရားနှင့်ပြည့်စုံသောသူသည် ဗမတေသူတတိလိုကင်းပြီးတော့ရှုမှတ်မှုမေ့နေသောသူတို့ကို ဟိတဝါစွန့်၍ယာတိနိဗ္ဗာန်ထိအောင်သွားပေ၏ရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်ကိုရှုမှတ်မှုတတိမြဲနေတဲ့ပုဂ္ဂိုလ်ကကျော်လွန်ပြီးတော့သွားတယ်နိဗ္ဗာန်ထိအောင်ရောက်အောင်သွားတယ် အပမတောမမေ့မလျောသောတတိတံပစဉ်တရားနှင့်ပြည့်စုံတော်သူသည်ပမတေသူတတိလူကင်းပြီးတော့ရှုမှတ်မှုမေ့နေတဲ့သူတို့ကိုဟိတဝါဆွန်ရရာတိနိဗ္ဗာန်တည်အောင်သွားပြီ။ဘဟုဇာကေရောနိုးကြခြင်းရှိတော်သူသည်ဘဟုဇာကရောနိုးကြခြင်းများသောသူသည်တုတ်တေသူအိပ်ပျော်၍နေသောသူတို့ကို ဟိတဝါဆွန့်ရရာတိသွားပေ၏ အမြဲတမ်းနိုးကြားနေတဲ့ပုဂ္ဂိုလ်အိတ်မပြောတဲ့ပုဂ္ဂိုလ်ဟာအိပ်ပျော်နေတဲ့ပုဂ္ဂိုလ်ကိုစွန့်ပစ်ပြီးတော့ခရီးကိုလွန်မြောက်အောင်သွားတယ်အပလတဝယထာဥပမာပုံစိုးပဲကဲ့သို့နိဟုမူကားအပလတဝအာနေပြီးတော့နေတဲ့မြင်းဘိန်ကိုဒီကတော့လျင်မြန်စွာသွားနိုင်တဲ့အာကြည်တဲ့မြင်းသည်ဟိတဝါဆို၍ ယာတိဤဝလွန်စွာသွားတဲ့ကဲ့သို့တထပမထာယုထုတူသာလျင်သူမေရာသောကောင်းမြတ်သောအတိလိမ္မာဉာဏ်ပညာရှိသောပုဂ္ဂိုလ်သည်ဘာလေအတိလိမ္မာဉာဏ်ပညာမဲ့ပြီးတော့မိုင်မင်းနေတဲ့ပုဂ္ဂိုလ်ကိုဣတဝါဆွံ့၍ယာတိသွားပြီဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဒွေသဟယက အဆွေခင်မွန်းဖြစ်ကြတဲ့ယဟန်တော်နှစ်ပါးကိုအကြောင်းပြုပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကဟောကြားတော်မူတယ်အမြဲတမ်းတတိတံပစဉ်ဉာဏ်ရှင်းပြီးတော့နေတဲ့ပုဂ္ဂိုလ်သွားရမှလည်းရှုမှတ်ဖို့မမေ့တဲ့ပုဂ္ဂိုလ်ရရမှလည်းရှုမှတ်ဖို့မမေ့တဲ့ပုဂ္ဂိုလ်ထိုင်ရမှလည်းရှုမှတ်ဖို့မမေ့တဲ့ပုဂ္ဂိုလ်စားရတောက်ရမှလည်းရှုမှတ်ဖို့မမေ့တဲ့ပုဂ္ဂိုလ်လျောင်းရမှလည်းရှုမှတ်ဖို့မမေ့တဲ့ပုဂ္ဂိုလ် မြင်ရမှာဖြစ်စေကြားရမှာဖြစ်စေနားရစားရတွေ့ထိရစိတ်ကိုစဉ်းစားကြံစည်ရမှာဖြစ်စေအမြဲတမ်းရှုမှတ်မှုဆိုတဲ့အပ္ပမတ္တတရားတတိပဋ္ဌာန်တရားလက်ကင်ထားပြီးတော့နေတဲ့ပုဂ္ဂိုလ်ဟာဗမတေသူရှုမှတ်ဖို့တတိလွတ်နေတဲ့ပုဂ္ဂိုလ်တွားရမှလည်းပဲရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ် ရရမှလည်းပဲရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်လျောင်းရမှရထိုင်ရမှလည်းပဲရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်စားတဲ့နေရာမှလည်းရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်လျောင်းရမှလည်းရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်မြင်ရကြားရနာရစားရတွေ့ထိရစေကုစင်သာကြံစည်ရမှလည်းရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်ကိုဟိတ်တဝါစွန့်ပြစ်ပြီးတော့ယာတိယုံနံအကြောင်းကျိုးဖြစ်ဖြစ်တွေကိုဝိပဿနာဉာဏ်တွေကိုစဉ်စဉ်သိမြင်ပြီးတော့ လွတ်မြောက်မှုချမ်းသာဆိုတဲ့နိဗ္ဗာန်ချမ်းသာတိအောင်ရောက်ရှိပြီးတော့သွားနိုင်တယ်။ကြိုးစားတဲ့ပုဂ္ဂိုလ်ကိုမကြိုးစားတဲ့မကြိုးစားတဲ့ပုဂ္ဂိုလ်ကိုကြိုးစားတဲ့ပုဂ္ဂိုလ်ကကျော်လွန်ပြီးတော့သွားတယ်။ဥပမာအပြည့်ပြိုင်ညအပြည့်ပြိုင်တဲ့ကံမှာဘုန်းကြီးတို့ယောဂီများတာလွတ်ပြီဆိုရင်တပြိုင်စီတပြိုင်နဲ့လွတ်လိုက်တာပဲတာလွတ်လိုက်ပြီဆို အဲ့ဒီမှာတာကနေပြီးတော့လွတ်လိုက်တာတပြိုင်နဲ့အချက်ပေးပြီးလွတ်လိုက်တာပြေးကြတာအဲ့ဒီပုဂ္ဂိုလ်ဇွဲလုံးလားတန်တန်နဲ့ဝရိယစိုက်ပြီးအားစိုက်ပြီးပြေးတဲ့ပုဂ္ဂိုလ်ကအားမစိုက်ပဲခပ်ဖို့ဖို့ပြေးတဲ့ပုဂ္ဂိုလ်ကိုကျော်လွန်ပြီးတော့မသွားပြီဘူးလားကျော်လွန်ပြီးတော့ပန်းကိုဝင်သွားတာပဲအဲ့ဒီလိုပဲအခုယောဂီတို့ရောက်လာတာအတူတူပဲ ရိတ်တာရောက်လာကြပြီးတော့အထုတ်တဲ့ကံမှလည်းပဲဘသူ့ကိုမှနိလန်အထုတွေပေးတာမဟုတ်ဖြန့်လန်းနည်းတွေမပေးဝိပဿနာမှာ ဖြန့်လန်းနည်းမရှိဘူးဒါပေမဲ့အဲ့ဒီဖြန့်လန်းနည်းကိုကြိုက်တဲ့ပုဂ္ဂိုလ်တွေကလည်းဖြန့်လန်းနဲ့ရတဲ့ဟာတွေတွားနေတယ်ဘုန်းကြီးတို့ဉာဏ်ရှင်နဲ့စပ်ပြီးတော့ဟောကြားလာခဲ့တာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီကနေ့ပฏิပတ်တိသာသနာမှာ သာသနာသမိုင်းကိုပြန်ကြည့်ရင်ဒီညာစဉ်တရားကိုအဓိကထားပြီးတော့ဟောပြောလာခဲ့တာမာစီဆရာတော်ဘုရားကြီးပဲဒါပေမဲ့စနစ်တကျညာစဉ်တရားတွေကိုပြည့်စုံအောင်အားထုတ်ထားတဲ့ပုဂ္ဂိုလ်တွေကိုဒီညာစဉ်တရားတွေဟောပြောပေးလို့ရှိပါလားဟေးအခုခေတ်ကြတော့မဟုတ်ဘူးလူတွေကဒီညာစဉ်ကိုညာစဉ်ညာစဉ်ဖြစ်နေတဲ့ဟာလေးကိုအဲ့ဒီအကွက်ကလေးကိုရအောင်ယူပြီးတော့တခါလေညာစဉ်ကို ဘယ်နှစ်ရက်အတွင်းလေးနဲ့ဉာဏ်စဉ်နာရပြီဆိုတာတွေကိုအခုဉာဏ်စဉ်တွေပေးနေတယ်နေ့စဉ်ဉာဏ်စဉ်ဟောပေးနေခုနှစ်ရက်အထုတ်ရင်ဉာဏ်စဉ်ရ14ရက်အထုတ်ရင်ဉာဏ်စဉ်ရတယ်ပြည့်စုံရတယ်တရားမို့တချို့ကပြောတယ်တနေ့တနေ့ကိုတညံဟော့ပေးတယ်အေးဟုတ်ပြီဒီလိုဆိုရင်ညံစဉ်က16ညံရှိတာဆိုတော့14ရက်တည်းအာထုတ်တာဘယ်လိုပြည့်စုံလဲလဲလို့မေးတယ်14ညံမနာမှာပေါ့လို့ပြောလိုက်တယ်အဲ့ဒီကြတော့လည်းပါဇာဟောင်းသားဖြစ်နေပြန်ရော တနေ့တညဟောပေးတယ်လို့ပြောတယ်အဲဒီလိုမဟုတ်တချို့က14ရက်နဲ့ညစဉ်ကိုပြည့်စုံဟောပေးလိုက်တယ်အေးလွယ်လွယ်ရတဲ့နေရာအလွယ်ကြိုက်တဲ့ပုဂ္ဂိုလ်သွားပေါ့သွားပေါ်လို့ဘာမှအားထုတ်လို့ဘာညာမှမဖြစ်ဘဲနဲ့သွားနာရင်ကလားစကားနာတယ်လို့ပဲဖြစ်မှာပေါ့နားထောင်တယ်လို့ပဲဖြစ်မှာကိုပါသိမှာလေကိုကိုယ်အားထုတ်လို့တွေ့ထားတဲ့အတွေ့နဲ့ဟိုကကိုတွေ့ဉာဏ်အမြင်နဲ့ကိုကဒေသနာမှလာတဲ့ဉာဏ်စဉ်တိုက်ဆိုင်ပြီးတော့နာကြည့်ရတာ ဓမ္မအရသာရှိတာကိုကဟောလိုက်တာလေးနဲ့ကိုတွေလေးနဲ့ကန့်ညီသွားရင်တခါလေကြက်သိမ်းဝန်းကျင်တွေများထပြီးတပြန်းပြန်းနဲ့ပီတိတွေဖြစ်လိုက်တာအဲ့ဒီကံမျိုးကြတော့ဟောငါဒီလိုအားထုတ်တော့ငါဘယ်နှရက်မြောက်လောက်လဲငါဒီညာကိုငါဖြစ်ခဲ့ဘူးတယ်ဆိုတာမေ့လို့ကိုမရတော့ဘူးဒီညာကိုကိုတွေ့ခဲ့တဲ့ညာကိုသိခဲ့တဲ့ညာအဲ့ဒီလိုဒါပေမဲ့ခက်လာလျော်စွာပေါ့အချောင်ကြိုက်တဲ့ပုံကိုယ်တွေအတွက်အချောင်တရားပေါ်တာကတော့မဆမ်းပါဘူး အေးတကယ်တမ်းဘုန်းကြီးတို့တရားမိလားမှန်ကန်တယ်ပစ္စည်းမှန်ရင်တော့စေများများပေးရမှာလားနည်းနည်းပေးရမှာများများပေးရဘာကြောင့်လဲပစ္စည်းကမှန်ကန်နေလို့ပစ္စည်းမှန်ရင်တော့ဈေးမှန်ပေးရမှာအေးပစ္စည်းကအပေါ်စားဆိုရင်ကတော့ဈေးလည်း အပေါ်စားပဲပေါ့ဟိုကလည်းပစ္စည်းကပေါ်စားဆိုတော့ဟိုဘယ်နှစ်ရက်အတွင်းလေးနဲ့ပါလေဆိုတာအပေါ်စားပဲပေါ့ဒီတိုင်းပဲသွားမှာဒါကြောင့်မို့ဒီမှာတော့ဘုန်းကြီးတို့ယောဂီများအပေါ်စားမရအောင်တေချာလုပ်ပါတေချာလုပ်ကြည့်ပါတေချာလုပ်ကြည့်လို့တေချာကိုယ်တွေ့ဉာဏ်အမြင်နေရှင်းရှင်းလင်းလင်းဖြစ်လာတဲ့ခါကျတော့ကိုယ်တိုင်တက်ဆိုင်ကြည့်ပါဒါကြောင့်မို့ကြိုးစားတဲ့ပုဂ္ဂိုလ်အတွက်ဟာမကြိုးစားတဲ့ပုဂ္ဂိုလ်ကိုကြော်လွန်သွားတာနှစ်ပန်းအတူတူလာကြမယ် အင်းက2ယောက်အတူတူလာကြမယ်တငယ်ချင်း2ယောက်သို့မဟုတ်မိသားမိ2ယောက်သို့မဟုတ်သားဖ2ယောက်သို့မဟုတ်ယဟန်တော်2ပါးသို့မဟုတ်တငယ်ချင်း2ယောက်မိတ်ဆွေ2ယောက်အတူတူလာကြတရထဲဝင်လာကြဒါပေမဲ့လို့ကြိုးစားတဲ့ပုဂ္ဂိုလ်နဲ့မကြိုးစားတဲ့ပုဂ္ဂိုလ်တရားအတွေ့အသိချင်းတူပါမလားကြိုးစားတဲ့ပုဂ္ဂိုလ်ကတရားတွေဉာဏ်ဉာဏ်ကြီးမသိရပေဘူးလားဉာဏ်ဉာဏ်ကြီးသိရတယ်ဉာဏ်ဉာဏ်ကြီးတွေ့ရတယ်မကြိုးစားတဲ့ပုဂ္ဂိုလ်ကတော့မတွေ့ရဘူး အဲတော့မကြိုးစားတဲ့ပုဂ္ဂိုလ်နဲ့ကြိုးစားတဲ့ပုဂ္ဂိုလ်အတူတူတွေ့ရမယ်ဆိုတာအတိတ်ပဲမရှိဘူး။ဒါကြီးကကြိုးစားမှဒီလောက်ကမိမိရဲ့ကိုယ်စားတခြားပုဂ္ဂိုလ်လုပ်လို့ရပါမလား။ကိုယ်တိုင်ကြိုးစားပြီးကိုယ်တိုင်လုပ်อยู่မှသိတယ်ညာ။ညာနဲ့သိရတာ။ဒါကြောင့်သုတ်တေသူဘဟုဇာကရောတဲ့။နိုးနိုးကြားကြားနဲ့အမြဲတမ်းတတိရှိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအကုန်လုံးအိပ်ပျော်နေတဲ့ပုဂ္ဂိုလ်တက်တော့ပိုပြီးသိတယ်။ ဘုန်းကြီးတို့အိပ်ပျော်နေပြီဆိုရင်ဩအိပ်ပျော်နေတဲ့ပုဂ္ဂိုလ်အပြည့်ပြန်ရပြီဆိုပါစို့အပြည့်ပြန်တဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ဒီမှာယုံနဲ့လိတ်ဆိုတာငယ်စဉ်ကပုံပြင်လေးရှိခဲ့ဘူးလေအဲဒီမှာပုံပြင်လေးရှိခဲ့တဲ့အထက်မှာကြည့်လေယုံကတော့အမှန်လေးမောင်လေးလောက်ကတော့ကွာငါအိယာကထပြေးတောင်ရအိယာကထပြေးတောင်ရတယ်ဆိုပြီးတော့ယုံကအိတ်နေတာဟောဟိုကဝရိယသမဖိုးလိတ်ကတော့မနေမနာကြိုးစားပြီးတော့မသွားဘူးလား ကဲနောက်ဆုံးဘသူကပန်းဝင်သွားလဲအေးကြိုးစားသွားတဲ့ပုဂ္ဂိုလ်ကပန်းဝင်သွားတာအခုလည်းဒီတိုင်းပါပဲတရားအထုတ်တဲ့ပုဂ္ဂိုလ်အလကအိတ်နေတဲ့ပုဂ္ဂိုလ်စားပြီးအိတ်စားပြီးအိတ်အဆောင်ပြန်အိတ်ရောက်တာနဲ့အဆောင်ရောက်တာနဲ့အိတ်တချို့ပုဂ္ဂိုလ်ကရောက်တာနဲ့အိတ်တာပဲမနဲ့နှိုးနေရတာဒီကအရောက်ဆောင်ရောက်ပြီဆိုရင်အိတ်နေ့လေရောက်နေ့လေအိတ်ညနေရောက်ညနေအိတ်တအိတ်တည်းအိတ်နေတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်များနှိုးချနေတဲ့ပုဂ္ဂိုလ်ဘယ်လို့ကြော်လွန်နိုင်မလဲ ဒါကြောင့်မို့နိုးကြားနေပြီဆိုရင်အာလို့သိနေတယ်အေးပြုံနေတဲ့ပုဂ္ဂိုလ်ကဘာမှမသိဘူးအိယာကနိုးနေတဲ့ပုဂ္ဂိုလ်ဟာအကုန်လုံးကြောင်းထဲမှာဘယ်ခန်းဘာဘယ်ခန်းဘာဖြစ်တယ်ဘယ်ခန်းဘသူတွေကဘယ်ချိန်ထားတယ်မသိရပြီဘူးလားအေးအခုလည်းပဲဒီတိုင်းပဲတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာနိုးကြားပြီးတော့တတိရှိနေတဲ့ပုဂ္ဂိုလ်ဟာခန္ဓာမှာဖြစ်နေတာတွေရောမသိဘူးလားခန္ဓာကပြက်နေတာတွေရောမသိဘူးလား ခန္ဓာရဲ့ယုံနာတရားတွေရဲ့ဖြစ်မှုပြက်မှုသဘောတွေကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းလေးမတွေ့ရပေဘူးလားအိပ်ပျော်နေလို့လားနိုးနေလို့လားတတိလွတ်နေလို့လားတတိရှိနေလို့လားမေးအဲ့လိုတတိရှိနေလို့နောက်အပလတံဝတိကတော့ဟိတဝါယာတိတုမေရာတော့တည်တယ်အာနေတဲ့မြင်းကိုအာကြီးတဲ့မြင်းကကြော်လွန်ပြီးတော့သွားတယ်လို့ဟုတ်တာပေါ့မြင်းဘိတ် ဘာမှအားမရှိတဲ့မြင်းကိုဟိုးအားရှိတဲ့မြင်းကခါနဲ့ကြော်လွန်ပြီးတော့သွားတယ်လို့ပဲတရားအားထုတ်တဲ့အခါမှာအသိလိမ္မာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့ဖြင့်ငါရောက်တဲ့အချိန်ငါအတွက်အချိန်တွေဟာများများမရှိဘူးမိသားစုရဲ့ဇာဝတ်နေရည်တွေလည်းပဲမိမိရှာရမယ်ဖွေရမယ်လုပ်ရကံရအောင်မယ်ငါရတာကဒီအချိန်လေးပဲရတယ်ဒီလောက်ကလေးရတဲ့အချိန်ငါဒီတိုင်းပေါ့ပေါ့ဆာဆာနေလို့မတင်ပါလား ငါအချိန်နဲ့တပြေးညီငါရအောင်ကြိုးစားပါကြိုးစားမှဖြစ်မှာပါလားဆိုပြီးတော့အဲဒီလိုကြိုးစားသွားတဲ့ပုဂ္ဂိုလ်ကမကြိုးစားတဲ့ပုဂ္ဂိုလ်ကို တရားအတွေ့တွေတွေ့ခြင်းအပြင်မကြော့လွန်မေဘူးလားကြော့လွန်သွားတာပဲဒါဘာကြောင့်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကဒီအပ္ပမအပ္ပမတောပမတေတုဆိုတဲ့ဂါထာလေးကိုမြတ်စွာဘုရားဘာကြောင့်ဟောတာလဲဆိုတော့အဲဒီမှာ ဒီဆွေကင်မောင်းဖြစ်တဲ့ယဟန်တော်နှစ်ပန်းမြတ်စွာဘုရားထံကနေကမ္မထံယူပြီးတော့ဝါဥချိန်ကာကာလမှာအရင်ညကဝိဟာရဘဝိသိတုတောချောင်းသွားပြီးတော့တောချောင်းဝင်ပြီးတော့တရားအားထုတ်ဖို့မြတ်စွာဘုရားထံကကမ္မထံယူသွားကြတယ်တတုတန်တိကေမြတ်စွာဘုရားဤထံတော်၌ကမ္မထာနာကမ္မထံတရားကိုဂဟိတဝါယူ၍အရိညကဝိဟာရတောချောင်းသို့ဘဝိသိတုဝင်ညလေကုန်၏ ဘုရားရှင်ထံကကမ္မထံတရားတွေနာယူပြီးတော့အဲ့ဒီယဟန်နှစ်ပါးဆင်းရဲမှုရတဲ့တောကြောင်းကြွရောက်ပြီးတော့သွားကြတယ်။အဲဒီမှာဆင်းရဲရဖြစ်တဲ့တောထဲရောက်သွားပြီ။တောထဲတောထဲတောင်ထဲမှာဆိုတော့တခါလဲတစ်ပင်ဝါပင်တစ်ရိပ်ဝါရိပ်တွေနဲ့ဆိုတော့အင်မတန်မှအေးတယ် အဲလိုတော်ရဲရောက်သွားတဲ့အခါကလကြတော့တပါးသောယဟန်ကဘာလုပ်တလဲဆိုတော့ကာလသေးဝဓာရုဟိကာလသေးဝဓာရုဏီအာရိတဝါအင်္ဂါရကပလံတစ္စစ်တဝါအဲဒီမှာသူကဘာလုပ်လဲဆိုတော့ဟာအေးလိုက်တာညအဲ့လိုတော့ရပါမလားအဲတော့ငါတော့မီးဖို့ပြီးတော့မီးလုံမှဖြစ်မယ်တောထဲရောက်ပြန်တော့လည်းပဲတောထဲမှာတောချောင်းတွေကလည်းရှိသေးတယ်လေ မိမိတို့တကြောင်နဲ့မဟုတ်ဘူးအဲ့ဒီမှာအခြားအခြားကြောင်းလေးရှိတဲ့အခြားပုဂ္ဂိုလ်ကြီးကကိုရင်တာမဏိလေးပါတခါတည်းမိမိရဲ့ဝေဟံဝဆာလေးဆောင်ရနိုင်ဖို့အတွက်ကိုရင်တာမဏိလေးပါမွေးထားအဲ့လိုကိုရင်တာမဏိလေးပါမွေးထားတဲ့အတွက်ကြောင့်မို့အဲ့ဒီမှာတောချောင်းမှာကိုရင်လေးတွေလည်းရှိကြတယ်ဒီတော့ဒီပန်လာတဲ့ယဟန်တစ်ပါးကတခါတည်းစောစောစီးစီးထင်းရှားရှားပြီးတော့တခါတည်းမီးမွှေး အဲ့တော့မီးမွေးလို့မီးဖို့ထားပြီဆိုတဲ့အခါကလည်းကြတော့အနိနာမှာရှိကြတဲ့တခြားကျောင်းတွေမှာရှိတဲ့ကွင်းသားမဏိကလေးတွေမီးရှိတဲ့နေရာအကုန်လုံးစုပုံရောက်လာကြတယ်။မီးပုံရှိတဲ့နေရာရောက်လာပြီးတော့ဘာလုပ်ကြလဲဆိုတော့တတေအတူတကွတန်လာပန်တော်တန်လာပန်တော်တအုံးအုံးနဲ့စကားတွေပြောဆိုကြကုန်လျက်ပထမယံမှာပထမယံ၌ ဝိသိဗ္ဗမာနောမိလုံလျက်သားလျက်နေတည်တဲ့အတိထိုင်နေကြလေကုန်၏သွားကြတာတောကြောင်သွားကြတာတပါးလည်းသွားတာလားနှစ်ပါးအတူသွားတာလားနှစ်ပါးအတူသွားတဲ့နေရာမှာတပါးကတော့ပြင်မိလုံပြီးတော့အဲ့ဒီတောကြောင်မှာရှိတဲ့ကိုရင်သားမိကြီးနေရင်နဲ့စကားပြောပြီးတော့မိလုံပြီးတော့သာအချင်းကုန်စီတယ်ပထမယံ ဧကောတပံသောအပမတောမမေ့မလျော့သောတမနာဓမ္မယဟန်တရားကိုမမေ့မလျော့ဧကောတပံသောယဟန်သည်အပမတောမမေ့မလျော့တမနာဓမ္မယဟန်တရားကိုကရောတော်ပြုလျင်ဣတရံမီးလုံး၍နေသောယဟန်ကိုဩဝရတိဆုံးမဩဝါဒပေးတယ်တပံသောယဟန်ကတော့ဖြင့်အပမတောတမနာဓမ္မကရောတော်တဲ့ မမေ့မလျော့ပဲနဲ့ထိုင်ရင်လည်းပဲရှုမှတ်ပွားများအားထုတ်နေတယ်။ရရင်လည်းပဲရှုမှတ်ပွားများအားထုတ်ပြီးတော့နေတယ်။သွားရင်လည်းပဲရှုမှတ်ပွားများအားထုတ်ပြီးတော့နေတယ်။လျောင်ရင်လည်းပဲရှုမှတ်ပွားများအားထုတ်နေတယ်။ဣရိယာပုဒ်တိုင်းဣရိယာပုဒ်တိုင်းတတိဥသိတဲ့စိတ်ကလေးနဲ့တခါတည်းပထမယမ်းမှာတိုင်းပြီးတော့ရှုမှတ်လိုက်စဉ်ညာလျှောက်ပြီးတော့ရှုမှတ်လိုက်ရပ်ပြီးတော့ရှုမှတ်လိုက်နဲ့အဲဒီလိုရှုမှတ်ပွားများအားထုတ်ပြီးတော့နေတယ် အဲ့လိုရှုမှတ်အားထုတ်ရင်းနဲ့ပဲအတူပါလာတဲ့မိတ်ဆွေဖြစ်တဲ့ယဟန်ကိုလည်းပဲအာဝုသောငါရှင်တဲ့အေဝံဤသူမာဂရိမပြုတ်နဲ့ဒီလိုမနေနဲ့ပေါ့ပမတတံမိမမေ့လျော်၍နေတော်သူအာဟိစတ္တရော အပာယအပင်လေးပုံတို့သည်တကကရတရိတာမိမိနေရာအိမ်နှင့်တူတယ်ဗုဒ္ဓနာမဘုရားရှင်တို့မြည်သည်က တာထေရနာစင်းလေစင်စာပြု၍နေခြင်းဖြင့်အာရောပါရာရီတုံနှစ်သက်စီခြင်းကနတ်တက်ကမတာကောင်းမှာအဲဒီမှာတငယ်ချင်းဖြစ်တဲ့အတူပန်းလာတဲ့ယဟန်ကိုသင်မေ့လျော်ပြီးတော့မနေပါနဲ့မေ့လျော်နေတဲ့ပုဂ္ဂိုလ်များဟာဒီငရဲတိရစ္ဆာန်ပြိတ္တအတုရကယ်ဆိုတဲ့အပေလေးပုံဟာမိမိရဲ့နေရာအိမ်နဲ့တူတယ်ဘုန်းကြီးတို့အိမ်ဟာဘုန်းကြီးတို့ရဲ့အမြင်နေရမယ်အိမ်ဟာအပေလေးပုံပဲ တပည့်လေးပုံကတော့ဘုန်းကြီးတို့ပုထုဇဉ်တွေရဲ့အမြဲနေရမယ်ပါလေအာမင် ကောင်းကောင်းနေခြင်းနေမနေရင်အပယ်လေးပုံရောက်မှာပဲဒါကောင်းကောင်းစိတ်ထဲမှာစိတ်ကောင်းကောင်းထားရမယ်ပြောတဲ့အခါမှာလည်းပဲကောင်းကောင်းမုံမုံပြောရမယ်သူတော်ဘာမထိခိုက်စေနဲ့ပြုလုပ်တဲ့အပြုအမူတွေဟာလည်းပဲသူတော်ဘာကိုမထိခိုက်စေနဲ့သူတော်ဘာထိခိုက်မယ်အပြုအမူအပြောဆို အကြံစီဟူသမျှဤအာလုံးဆောင်ရမလားရှောင်ရမလားအေးကိုကမရှောင်လို့ရှိရင်ကတော့အများကကိုကိုမလုပ်သွားမလဲရှောင်ကြလိမ့်မယ်ဒီပုဂ္ဂိုလ်ကြီးနဲ့နေလို့ဖြစ်ဘူးအကုသိုလ်တုံးကြီးဒီပုဂ္ဂိုလ်ကြီးနဲ့နေရင်အကုသိုလ်တွေကုကုန်လိမ့်မယ်ဟုတ်တယ်အဲ့လိုအကုသိုလ်အားကြီးတဲ့ပုဂ္ဂိုလ်နဲ့မနေရင်အကုသိုလ်တွေကူးတာပဲသူ့အပူတွေကကိုယ်စီလာဟန်သူနဲ့စကားပြောရင်မကောင်းတဲ့စကားကြီးတွေပြောတယ် ဟုတ်ကြည့်ပါလားဒီမှာလည်းလမ်းတဲ့ပုဂ္ဂိုလ်ယောဂီတွေချင်းချင်းတခါလေးတချို့ပုဂ္ဂိုလ်ကလည်းအချင်းချင်းသိပြီးတော့တခါလေးအတွဲညီတာဘာလို့အတွဲညီလို့ဆိုတရားမကြိုးစားခဲကိုမင်းရင်ရှက်ရည်ပြောမင်းရင်ရှက်ရည်တွေပြောအဲမင်းရင်ရှက်ရည်ပြောပြီးပြီဆိုရင်အဲ့ဒီတခါလေးတရားနဲ့တယောက်ကအိမ်တွင်းရည်တွေပြောဟာမိမိအင်္ဂါအကြောင်းအရာတွေပြောတယောက်နဲ့တယောက်ယင်းနေ့ခင်မင်းပြီဆိုသူ့အိမ်ကိုလိုက်ကိုအိမ်သူ့လိုက်နေတခါလေးပြဿနာတွေပေါ် ဒါကြောင့်ဘုန်းကြီးကယောဂီတို့ကိုအမြဲတမ်းယောဂီဆိုတာဆွမ်းအပ်တော်သူ ပုံစံယူနေတူကျင့်ရမည်စကားမပြောတတ်တဲ့သူလိုနေလို့ပြောတာဘယ်လိုနေခိုင်းတာလဲဒီမပြောတတ်တဲ့သူလိုနေလို့ပြောတာ အကြောင်းရှိတယ်တရားအထုတ်ရမှာလဲစကားပြောရင်တရားအနှောက်အယှက်ဖြစ်သလားမဖြစ်ဘူးလား အေးတရားအထုတ်တဲ့နေရာအနောက်ရှက်ဖြစ်တယ်လို့ပဲတရားအထုတ်ပြီးပြန်သွားရင်လည်းပဲအဲ့ဒီလိုစကားပြောပြီးမိတ်ဖွဲ့သွားတဲ့ပုဂ္ဂိုလ်ကမိတ်ဆိုးနဲ့တွေ့သွားရင် ကိုယ့်ကိုတောက်ရှောင်ဒုက္ခတွေပေးမှလားဒုက္ခတွေပေးမှလားဒုက္ခတွေပေးမှစကားပြောလို့တချို့ကြောင်းလာလာပြီးပြန်တိုင်တယ်အဲ့ဒီပုဂ္ဂိုလ်ဒီလိုပဲဒီပုဂ္ဂိုလ်ကသူစီကငွေတွေချီးသွားလို့ဟာသူစီကဘာပစ္စည်းတွေယူသွားလို့လည်းလာတာ တယ်ဟိုတလောစီကပဲတခါဒီလိုပဲယဟန်လေးတပါယဟန်လေးတပါကဒီမှာပြန်ပြီးပြန်တိုင်နေလေဒီကိုဒီလိုဒီလိုပဲပြောပြပါအောင်သူတို့မိသားစုကိုနှောက်ယှက်ပေးနေလို့ပါခပြောပါဘယ်လိုကြောင့်မို့လဲသူဒီမှာတော့ကတရားထုတ်တုံးကယောဂီမြို့သားယောဂီတယောက်ကသူကအဖုံးလေးပါလာတယ်အဖုံးပါလာတဲ့ခါကျတော့သူကလည်းပဲအိမ်ကိုဖုံးဆက်ခြင်းလေကိုယဟန်မကြီး ပုန်းဆက်ခြင်းတဲ့အတွက်ကြောင့်မို့သူဖုံးလေးခဏပေးတတ်မှာအကြောင်းလေးရှိလို့ပါဆိုပြီးဖုံးလေးနဲ့ဆက်တယ်သူဖုံးလေးနဲ့ယူဆက်ပြီးတော့အဲ့ဒီဖုံးထဲမှာဟိုးအိမ်ကဖုံးနံပါတ်ကအဲ့ဒီဖုံးထဲမှာကြံသလားမကြံဘူးလားကြံရသွားအဲ့ဒီယောဂီကတခါလေရိတ်တံမှနေတော့ကတော့တကယ်ပဲတခါလေခုပဲယဟန္တာကြီးဖြစ်တော့မလားအာထုတ်လုတ်လုတ်ပြယုံကြည်လောက် ကဲရိတ်တံကလည်းထွက်ရောအဲ့ဒီမှာဒီဖုန်းနံပါတ်နဲ့ဟိုးအိမ်ကအမျိုးသမီးစီကိုလှန့်လှန့်ပြီးတော့တခါလေစကားတွေပြောတောင်းပြောမြောက်ပြောဟိုလိုပြောဒီလိုပြောဟိုလိုဆက်ဒီလိုဆက်အာဟိုလိုညှက်ဒီလိုညှက်နေနောက်ဆုံးငွေရစပြီးညှက်တောင်းတာတွေပါလာအဲ့ဒီမှာဒီရိတ်တံမှာတရားအားထုတ်ရင်ဖြစ်သွားတဲ့မိတ်ဆွေအဲ့တော့ရိတ်တံလာတဲ့ပုဂ္ဂိုလ်တိုင်းသူတော်ကောင်းကြီးတွေကြီးတွေထင်းမနေနဲ့အဲ့ဒီမှာပါသွားမယ်အိမ်မှာတခါလေကောက်ရွေးပုံကြီးဆွဲသွားတယ်လို့ပါသွားမယ် အမိုက်ပုံကြီးတဲမသွားနဲ့ကောက်ရဲပုံကြီးတွေနဲ့ရွှေ့ပြီးတော့ကိုယ့်အိမ်နဲ့ဆွဲသွင်းမသွားကြနဲ့ကိုယ့်ဟာကိုယ်တယောက်တည်းနေတစိတ်သေးထားတစိတ်သေးဆိုတာရှုမှတ်စိတ်လေးတစိတ်သေးထားတခြားစိတ်တွေမထားနဲ့ညနေမှာဟိုပုဂ္ဂိုလ်နဲ့တွေ့ဒီပုဂ္ဂိုလ်နဲ့ပေါင်းမလုံးနဲ့အဲ့ဒီမှာအိမ်ကိုလေးလိုဖုံးနေနဲ့ဆက်ဆက်ပြီးတော့ဟိုလိုပြောဒီလိုပြောဟိုမှာယဟန်မရဲ့သမီးတွေ အဲ့ဒီဘုန်းကကင်တာဒီသမီးတွေကင်ကြတာဆိုတော့အဲ့ဒီမှာတခါတည်းတောင်ပြောမြောက်ပြောဟိုလိုညှစ်ဒီလိုညှစ်ငွေညှစ်စသည်လျှောက်ပြောတာလေဒါနဲ့အဲ့ဒီကိုတော်လေးကတခါရင်ပြေးကလာပြီးတိုင်တာဒီတော့ပြောတယ်စတယ်ကစကားမပြောပါနဲ့လို့ပြောထားတယ်လေလို့အပေါင်းအသင်းတွေမဖြစ်ကြပါနဲ့မဖွဲ့ကြပါနဲ့လို့ပြောထားတယ်လေလို့အခုအရှင်ဘုရားပဲသဘောတူပြီးတော့သူနဲ့တခါရယ်စကားပြောသူခံနဲ့သွားလိုက်ဟိုကအရှင်ဘုရားခံနဲ့လာလိုက်နဲ့ နှစ်ယောက်သားဆရာတကာလုပ်နေလဲကြတာအခုကြမှာဘာဖြစ်ကုန်ကြပြန်တာလဲတကာနဲ့တကာအဖြစ်နဲ့ခေါ်သွားပြီတော့လို့ခွန်ရကြအရှင်ဘုရားဒီလောက်အစတုန်းကတည်းကမရှောင်မဆင်ကျင်နိုင်လို့အခုဒီလိုဖြစ်ရတာပဲလို့ပြောလိုက်အဲကိုဟာကိုပဲဖြည့်ရှင်လို့ဘုန်းကြီးတို့ဒီရိတ်တာကဒါဖြည့်ရှင်မပေးနိုင်ဘူးလို့ကိုဟာကိုပေါင်းတင်ဆက်ဆံပြီးတော့ဆရာတကာလှုပ်သွားတဲ့ပုံကိုယ်ကြီးဖြစ်တဲ့အတွက်ကိုဟာကိုဖြည့်ရှင်ဒါကြောင့်ဘုန်းကြီးတို့ယောဂီများစကားပြောပြီးမိတ်ဆွေဖွဲ့ရတာ ကိုယ့်အတွက်ကောင်းကျိုးတဲ့ဆိုးကျိုးတွေမလာနိုင်ဘူးလားဒါကြောင့်တရားအားထုတ်တဲ့နေရာမှာတကိုယ်ရင် အားထုတ်ရတာကတော့အကောင်းဆုံးပဲဟုတ်တယ်မလားအဲ့တော့ဘာမှအပေါင်းအသင်းမထားနဲ့မိတ်ဆွေမထားနဲ့နှစ်ယောက်တွဲပြီးတော့နိဗ္ဗာန်ဝင်လို့လည်းမရဘူးတယောက်တည်းဝင်ရမှာတယောက်တည်းဝင်ရမှာဖြစ်တဲ့အတွက်ဘာမှဒီပုဂ္ဂိုလ်ဟာအဖို့မလို့အပေါင်းအသင်းလည်းမလို့မိတ်ဆွေလည်းမလို့ ဒါပဲဖြစ်ဖြစ်ကိုယ့်စီကိုစားစရာလာကျွေးရင်လည်းပဲအဲ့ဒီမှာတင်ထားလိုက်ပါဆိုပြီးတင်တာထားခိုင်းလက်နဲ့တောင်မယူနဲ့တင်ထားနောက်တည့်ရက်လာကြည့်လည်းပဲဒီတိုင်းပဲမြင်မိစေမစားနဲ့နောက်တည့်ရက်မြင်မိစေဒီပုဂ္ဂိုလ်ကပြေးမစားဘူးဆိုတော့မလာတော့ပြီးပြီသူကျွေးတာစားရင်သူပြောတာလေဘာလို့ရမှာနားထောင်ပါမှာသူ့အလိုလိုက်ရမှာသူကျွေးတာတွေစားနေတဲ့အတွက်သူ့လိုကိုလိုက်ရမှာသူကျွေးတာမစားရင်သူ့လိုလိုက်စရာလိုသေးလားမလိုဘူးကိုယ့်ဟာကိုယ်ကိုယ်မှတ်ပြီးနေကိုနေအခုဒီမှာ နှစ်ပါးအတူတူသွားခဲ့မိတဲ့အတွက်ကြောင့်မဟောတပါးကမကြိုးစားဘူးမကြိုးစားတဲ့အတွက်ကြောင့်သင်မင်းလျော်ပြီးတော့မနေပါနဲ့တဲ့မြတ်စွာဘုရားသာသနာတော်လာပြီးတော့သာသနာတော်ကြီးနဲ့ကြုံကြီးတဲ့အခါကာလမှာအပယ်လေးပုံဖြစ်တဲ့မိမိရဲ့ကိုယ်ပိုင်အိမ်ကိုတင်ပြန်သွားပြီးတော့နေရလိမ့်မယ်။ဒါကြောင့်သင်ဟာတရားကိုကြိုးစားအားထုတ်ပါတတိပေးတယ်။ဟိုကိုယ်တော်ကနားထောင်သလားနားမထောင်ဘူးလား။နားမထောင်ဘူးဂရုကိုမဆိုင်ဘူး ဂရုကိုမဆိုင်ဘူးအဲ့ဒီမှာကိုရင်နေတဲ့တကားလဲမိဖုံမိလုံးစကားတွေပြောအဲ့ဒီလိုနဲ့ဟိုယဟန်လေးကဒီပုဂ္ဂိုလ်ကိုတော့ပြင်ပြောဆိုဆုံးမလို့မရဘူးဆုံးမလို့မရတဲ့ပုဂ္ဂိုလ်ကို ဆုံးမနေရင်မိမိအန္တရာယ်မိမိကိုပြန်ပြီးတော့အန္တရာယ်ပြုတတ်သလားမပြုတတ်ဘူးလားပြုတတ်တယ်နော်အဆုံးမမခံတဲ့ပုဂ္ဂိုလ်ကိုသွားမြန်မဆုံးမမိစေနဲ့အဆုံးမခံတဲ့ပုဂ္ဂိုလ်သာဆုံးမရတယ် အဆုံးမကိုမနာခံတဲ့ပုဂ္ဂိုလ်သွားဆုံးမမိရင်ကိုယ့်ကိုပြန်ပြီးဒုက္ခပေးတတ်တယ်လေဘုန်းကြီးတို့ဘုရားအလောင်းဖြစ်တဲ့သိဏီလဆိုတဲ့ငှက်မင်းလေးဟာငှက်ကလေးဟာအဆုံးမမခံတဲ့မြောက်ကိုသွားပြီးတော့ဆုံးမမိလို့တခါလေသူ့ရဲ့အသက်ပါဖြဲ့ပြီးတော့အသက်ပါတတ်ဖို့ရဟိုကအတင်းပြန်ပြီးပြေးရတာကိုယ့်အသက်တောင်အန္တရာယ်ရှာတာအဆုံးမခံတဲ့ပုဂ္ဂိုလ်ကို မခံတဲ့ပုဂ္ဂိုလ်ကို ဆုံးမမိလို့ အေးအဆုံးမမခံတဲ့ပုဂ္ဂိုလ်ဆုံးမမိတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့အလောင်းတော်ဖြစ်တဲ့ယသိကြီးတခါတဲ့ဟိုမှာလေတိုးသားကနေပြီးတော့တခါရဲ့ထိုးကြည့်ရိုက်နေပြီးတော့တခါဒုက္ခပေးတာတွေမရှိပေဘူးလားအဝါရိယဆိုတာအဲ့ဒီမှာလေသမားကြီးကနေပြီးတော့တခါလေအခါကျင့်ဝင်မပေးလို့ဆိုပြီးတော့ဘုန်းကြီးတို့အလောင်းတော်အခြားအခြားပုဂ္ဂိုလ်တွေကိုအဆုံးမလေးပေးလိုက်ရင်ဟိုကျင့်တတ်လိုက်တာဥထေရပန်းစင်ပြီးတော့တခါလေသိဝမ်းသာကြတယ် အဲ့ဒီပုဂ္ဂိုလ်ကိုတခါတည်းငါမှအခကြေးငွေပေးเสียမပါဘူးကွယ်ငါတင့်ကိုတသက်တာသုံးဆွဲသွားနိုင်အောင်ငါအဆုံးမပေးပါမယ်ဆိုပြီးအဆုံးမပေးတာတခါတည်းအဆုံးမမလိုချင်တဲ့ပုဂ္ဂိုလ်သွားဆုံးမမိလို့ဒါလားငါရဲ့တခါတည်းလှေကဆိုပြီးတော့အဲ့ဒီမှာဆွဲပြီးတော့ပြစ်ထိုးတော့တာဒါကြောင့်မို့အဆုံးမမခံတဲ့ပုဂ္ဂိုလ်ကိုသွားဆုံးမမိရင်အန္တရာယ်အပြုရောမခံရပြီဘူးလားခံရတတ်တယ်အဲ့တော့ အဆုံးမမခံတဲ့ပုဂ္ဂိုလ်မျိုးကိုဘုန်းကြီးတို့ကြတော့ဘာလုပ်ရလဲဘေးမဲ့ပေးရဘာပေးရလဲဘေးမဲ့ပေးရဘာမှမပြောတော့အဲ့ဒီပုဂ္ဂိုလ်မပြောတော့ဘူးသူတရားရှောက်ရင်လည်းနားထောင်တယ်ဒီနားထောင်ပြီးရင်အေးဟုတ်ပြီဟုတ်ပြီစင်မစင်မတာသူ့ကိုဘာမှအဆုံးမမပေးတော့ဘာဖြစ်လို့လဲဆိုတော့ကိုယ်အဆုံးမကို तू နာယူလို့လားမနာယူလို့လားမနာယူလို့အဲ့ဒါကိုဆက်ပြီးဆုံးမရင်ကိုယ့်ကိုအန္တရာယ်ပြုတော့မယ်အန္တရာယ်ပြုမခံနိုင်ရင်ကိုယ်ကမဆုံးမနဲ့တော့ဒီလိုလုပ်ရ အခုလည်းပဲဒီမှာရဟန်းတော်လေးဟာဆုံးမကြည့်တယ်ဆုံးမမခံဘူးအဲတော့အဆုံးမမခံတဲ့အတွက်ကြောင့်ကိုကင်းနေတော့မိမိတရားကိုမိမိပဲကြိုးစားအားထုတ်မယ်ဆိုပြီးတော့အဲ့ဒီမှာအပမတောဝတမနာတမနာဓမ္မအကာတိမိမိရဲ့တခါလေယဟန်တရားကိုမမေ့မလျော့ထိုင်ရင်လည်းရှုမှတ်နေတယ်၊ရရင်ရှုမှတ်နေတယ်၊စဉ္ညာရှောင်ရင်လည်းရှုမှတ်နေတယ်။အိတ်မပြောမချင်းပေါ့မအိတ်မချင်းတခါလေကြိုးစားပြီးတော့ရှုမှတ်ပွားရန်အားထုတ် အဲ့လိုပွင့်မရှိမှပွားများအားထုတ်ပြီးတော့ညင့်လေရန်အချိန်ရောက်ပြီဆိုတဲ့အခါကလကြတော့မှအဲ့ဒီယဟန်တော်လေးဟာရှုမှတ်မှုလေးကိုတခါလေရနာပြီးတော့လျှောက်ဆက်နားနေမှုပြုတယ်ကုလေးတဲ့ဝင်မိမိနေရာသင်္ကန်းကြောင်းလေးတဲ့ဝင်ဝင်ပြီးတော့အဲ့ဒီမှာလဲလျှောက်ရင်းနဲ့ရှုမှတ်ပြီးတော့အနာယူအဲ့လိုရှုမှတ်ပြီးအနာယူတဲ့အခါကလကြတော့ဟိုမီးလုံနေတဲ့ပုဂ္ဂိုလ်တွေဟာစကား အိတ်ချိန်ရောက်လာပြီဆိုတဲ့အခါကျတော့တပါးချင်းတပါးချင်းမိလုံရကနေလူစုကွဲကွဲသွားပြီမိလုံရကနေပြီးတော့လူစုကွဲကွဲကွဲကွဲသွားပြီတဖြည်းဖြည်းတဖြည်းဖြည်းတခါနဲ့နဲနဲနဲနဲသွားပြီအဲ့ဒီခါကျတော့မိလုံနေတဲ့ကိုယ်တော်ကလည်းအဖော်မရှိတော့ဘူးအချိန်လေးကလည်းညင်လေးကလည်းနက်လာပြီဖြစ်တဲ့အတွက်ကြောင့်မို့ကဲအိတ်မှာပဲဆိုပြီးတော့အိတ်ပြီးတော့မနဲ့ကြတော့စောစောထားမယ်ပေါ့အိတ်မယ်ဆိုပြီးတော့အဲ့ဒီမှာအိတ်ရဝင်တာ အိယာမဝင်ခင်သူ့အိယာကိုမဝင်ခင်ဘာလုပ်လဲဆိုတော့ဟိုတရားအားထုတ်ပြီးတော့ရှုမှတ်ပွားများအားထုတ်ပြီးတော့လျောင်းဆက်နားနေတဲ့ယဟန်အဲ့ဒီမှာလျောင်းဆက်နားနေတဲ့ယဟန်ကို သွားပြီးတော့တခါတည်းအပြစ်တင်နေတာအမလီအပြင်းကြည့်လိုက်တဲ့ကိုတော့ကြည်စမ်းမအောင်တခါတည်းအစိုးရအိယာဝင်နေတယ်တင်တော်ကိုဝင်လာတာဟာတရားအားထုတ်ဖို့လာတာမဟုတ်လားအိပ်ဖို့လာတာလားစသည်ဖြင့်အဲ့ဒီမှာသူကအပြစ်တွေတင် အပြစ်တွေတင်ပြီးတဲ့အခါကလည်းကြတော့သူဘာလုပ်လဲဆိုတော့ဟော သူကတော့ဒီပုဂ္ဂိုလ်ကို ပြောဆိုပြောဆိုပြီးတဲ့အခါကလည်းကြသူကသူเจ้าနဲ့ဝင်ပြီးတော့တခါလဲဝင်ပြီးတော့အိတ်တော်တာအဲ့ဒီမှာဝင်ပြီးတော့အိတ်တော်တာဟိုကယဟန်တော်လေးကြတော့မမိတ်မလျော့အားထုတ်နေတဲ့ပုဂ္ဂိုလ်လေးကြတော့သူပြောတာလည်းပဲကြားနေတယ်ကြားတယ်အတန်းလေးလည်းကြားတယ်ကြားတယ်ရှုမှတ်အဲ့လိုပဲမပြတ်လုံးလားဆိုင်ပြီးရှုမှတ်အဲ့ဒီမှာညဉ့်လျံအချိန်မှာလျောင်းဆက်နားနေပန်းဖြီး ရှုမှတ်မှုလေးနဲ့အနာယူအဲ့ဒီမှာရှုမှတ်မှုလေးနဲ့ပဲအနာယူတတော်တမ္ပဇာနောဥဋ္ဌာဏတင်ညာမနတိဂရိတဝါနာနဲ့စောစောထမယ်ဆိုတဲ့အမတ်တင်ညာလေးပြုပြီးတော့ရှုမှတ်မှုလေးနဲ့လက်ရနံတောင်းစောင်းပြီးတော့ရှုမှတ်မှုလေးနဲ့အိတ်တယ်ဘယ်စောင်းရတာလားညာစောင်းအိတ်တာလားဟေးသူတော်စင်သူတော်ကောင်းများဟာဘယ်လိုအိတ်လဲဘုန်းကြီးတို့ယောဂီများရောဘယ်လိုအိတ်ကြလဲ ဟုတ်ပြီလက်ရနာတောင်စောင့်မိမိတို့ဟာတရားရှုမှတ်နေတဲ့ပုဂ္ဂိုလ်သီလအကျင့်နေကျင့်နေတဲ့ပုဂ္ဂိုလ်တမာတိကျင့်နေကျင့်နေတဲ့ပုဂ္ဂိုလ်ဝိပဿနာပညာကျင့်နေကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကိုဟာသူတော်ကောင်းဖြစ်တယ်သူတော်ကောင်းတရားတွေကျင့်သုံးနေတယ်အဲ့ဒီမှာလက်ရနာတောင်စောင့်ပြီးတော့အဲ့ဒီမှာရှုမှတ်မှုလေးနဲ့အိပ်ပါအခုဒီယဟန်တော်လေးဟာလေးပဲအဲ့လိုရှုမှတ်မှုလေးနဲ့အပ္ပမတော်မမေ့မလျော့ဝိရံတော်နေသည်ရှိတော်တဲ့ ထိုင်ရင်လည်းရှုမှတ်ဖို့မမေ့ဘူးရရင်လည်းရှုမှတ်ဖို့မမေ့ဘူးတောင်းရင်လည်းရှုမှတ်ဖို့မမေ့ဘူးနောက်ဆုံးအိယာပေါ်မှာလျောင်းဆက်ရင်လည်းပဲရှုမှတ်ပြီးတော့နေတာဝိဟရတော်အပ္ပမတော်မမေ့မလျော့ပဲနဲ့တခါလေတတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်၍နေသည်ရှိတော်နတ်စီရသေဝမကြံမြင့်မိပြီလျင်တဲ့တဟပရိသံပိရာဟိပရိသံပိရာ၄ပါးနဲ့တကွအရဟတအရဟတဘုသူပါပုဏိရောက်တော်မူတယ်တရားကိုကြိုးစားပြီးတော့မမေ့မလျော့ ထိုင်ရင်ရရင်သွားရင်လျှောင်းရင်ရင်ခိုက်ကြားခိုက်နားခိုက်စားခိုက်တွေ့ထိခိုက်စိတ်ကူးစဉ်းစားကြံစည်ခိုက်မှစလို့အာယုန်နဲ့ဓာရဆုံတိုင်းဆုံတိုင်းကိုမလွတ်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့ရှုနေပွားနေအားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့ဩယုတ်တဘောနံတဘောအဖြစ်ပြက်သဘောတွေကိုဉာဏ်နဲ့မှရှင်းရှင်းလင်းလင်းတွေ့လာအဲဒီလိုယုံနာအဖြစ်ပြက်သဘောတွေဉာဏ်နဲ့မှရှင်းရှင်းလင်းလင်းတွေ့လို့ဒီဖြစ်မှုပြမှုတွေမပြတ်နှိမ့်စဲလို့ဆင်းရဲတဲ့ဒုက္ခ ကိုယ်လူတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တဒီလိုအနိစ္စဒုက္ခအနတ္တသဘောတွေညာမှာထင်လို့ဒီညာနေအစဉ်အစဉ်ရင့်ကျက်ပြည့်စုံလို့မဲ့အစဉ်အစဉ်ပိုအစဉ်အစဉ်ဆက်ရောက်ကိလေသာအာသောကုန်ခန်းပြီးတော့ယဟန္တာဖြစ်ပြီးတော့သွားတယ်။နာနဲ့အာယုချင်းလို့လင်းနာနဲ့တပြိုင်တည်းတည်းယဟန္တာဖြစ်သွား။အဲဒီမှာယဟန္တာဖြစ်ပြီးတော့ဟိုပြင်းရိပ်ပြီးတော့မေ့လျော့နေတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒီတိုင်းနဲ့ပဲရက်တွေနေတွေအချိန်တွေကုန်လွန်ပြီးတော့သွား အဲဒီကနေပြီးတော့တရင်ဝါလာကျွတ်တရင်ဝါလာကျွတ်တဲ့အခါကာလကြတော့မြတ်စွာဘုရားတန်ပြန်ရောက်ကြတရင်ကျွတ်ပြီဆိုရင်မြတ်စွာဘုရားတန်ပြန်လာကြတယ်ဘုရားရှင်ကိုရောင်မြတ်ကြီးကကိစီဘုရားရှင်ကိုရောင်မြတ်ကြီးကနေပြီးတော့တခါလဲအပ္ပမတောတမနာဓမ္မဂရိဋ္ဌချက်သားတို့အပ္ပမဓမ္မမေမလျောတမနာဓမ္မယဟန်တရားကိုဂရိဋ္ဌတဲ့ပြုကြရရဲ့လားအထုတ်ခဲ့ကြရဲ့လားတင်းတို့သွားရမှာရရမှာထင်ရမှာလျောင်းရမှာ မမေ့မလျော့ပဲနဲ့အပမဒတရားလက်ကင်ထားပြီးတော့တတိတရားလက်ကင်ထားပြီးတော့ရှုမှတ်နိုင်ခဲ့ကြရဲ့လားပွားများနိုင်ခဲ့ကြရဲ့လားအထုတ်နိုင်ခဲ့ကြရဲ့လားလို့မြတ်စွာဘုရားကမေးကိစ္စဝပပ္ပစိတံကိစ္စဟောတင်တို့ဤပပ္ပစိတံကိစ္စယဟန်ကိစ္စသည်ကိစ္စအတုနီတဲ့ဘယ်နဲ့လဲအထကမထကအပြည့်အစုံတို့ပတ်တံရောက်ခဲ့ကြပြီလားတင်တို့ရဲ့ယဟန်ကိစ္စတွေအပြည့်အစုံတို့ရောက်ခဲ့ကြပြီလား ယဟန်ကိစ္စတွေပြီးခဲ့ပြီလားယဟန်ကိစ္စပြီးခဲ့ပြီလားဆိုတော့ယဟန်တရားတွေအားလုံးပြည့်စုံအရဟတမေအရဟတပုယဟန်သာဖြစ်အောင်ဖြစ်ခဲ့ပြီလားလို့မြတ်စွာဘုရားမေးတာအဲ့လိုမေးတဲ့အခါကာလကြတော့ဟိုတောဟိုရောက်ပြီးတဲ့အခါကျစပြီးတော့တရားကျွတ်ကျွတ်ဆန်းဆန်းမစုမှဖြစ်နေမေ့လျော့ပြီးတော့တခါလေကိုရင်သားမလီကင်နဲ့မီးလုံအချိန်ကုန်တခါလေတောထဲသွားပြီးတော့ထင်းခွေထင်းကောက်ထင်းရှား အဲ့ဒီလိုနဲ့အချိန်ကုန်သွားတဲ့ယဟန်ကမြတ်စွာဘုရားကိုလျှောက်တယ်။ကုတောပန်းတိဣဒတအပမရောမြတ်စွာဘုရားဒီကိုတော့ဟာတော်ကုန်မေ့လျော်တယ်အတော်ပြင်းတယ်ကိုတော့ဘုရားမကြိုးစားတဲ့ပုဂ္ဂိုလ်တချို့ကတော့တိတ်ပြီးတော့တခါလဲနှုတ်ကတွတ်တာနှုတ်ကတွတ်တာတခါလဲတချို့ကရှေ့ကနေပြီးတော့လေကုဘုံကြီးတို့ဒီမှာအဲလုပ်ငန်းတွေလုပ်ကြတဲ့ပုဂ္ဂိုလ်တွေလူကြီးနေရာနေထားပြီးတော့လုပ်ခဲ့ကြတဲ့ပုဂ္ဂိုလ်တွေသိပါတယ်လေတချို့ပုဂ္ဂိုလ်ဟာတခါလဲလူကြီးရှိကြရင် တခါလဲဟန်နဲ့ပန်နဲ့လုံဟန်နေပြကွယ်ရကြရင်တခါလဲကြောင်ကုန်းနေတဲ့ပုံကိုယ်တွေအဲ့လိုပုံကိုမျိုးတွေလူကြီးရှေ့ကြရင်သူကရှေ့ကနေပြီးတော့အကုန်လုံးပြောပြတယ်အဲ့ဒါကွယ်သွားပြီဆိုဘာမှမလုပ်အဲ့လိုပေါ့အခုလည်းပဲသူကတခါလဲရှေ့ကနေပြီးတော့တကယ်တရားကြိုးစားနေတဲ့ပုဂ္ဂိုလ်ကိုတော့ဖြင့်သူကကုတောပန်းတွေအေတ္တတအပမတော်ဒီကိုတော့ဗျာဟိုတော့ရောက်သွားတယ်ကိုကလည်းတိတ်တဲ့အိမ်နာပဲဗျာတရားကိုမကြိုးစားတိတ်တဲ့အိမ်နာပဲသူကလည်းအိတ်ချိန်ပဲသိတယ်တခြားချိန်သူဘာမှမသိဘူး ။ဘာလဲဆိုတော့အဲ့ချိန်ပြန်လာတာကိုကြောင်းတရားအချိန်တွေကဟိုကိုရင်တွေနဲ့လက်ပါသွား။ကိုရင်လေးတွေနဲ့လက်ပါသွားထင်းခွေထင်းကောင်းမိဖို့စကားပြော။အဲ့လိုပေါ့အခုလည်းဘုန်းကြီးတို့ယောဂီများဒီခါနဲ့အဆောင်ကူးပြီးအခန်းကူးလက်ပတ်ပြီးတော့အခန်းလည်နေတဲ့ပုဂ္ဂိုလ်များလို့ပေါ့ဟင်။တရားလျှောက်ရှင်ကြရင်ကတော့ဒီခါနဲ့အင်းအာဟွာရင်မြင်လေဒါရင်မြင်လေနဲ့ထောက်ပြောပြီ။တရားရှောင်းရမယ့်အချိန်ကြရင်တကယ်ကိုကိုရှုမှတ်လို့တကယ်တမ်းကိုယ်တိုင်တွေ့တာတွေ तू မပြောနိုင်တော့ ဘာတွေပြောလဲဆိုတော့သူ့အတူစိတ်ကူးတွေကမြင်တာတွေလျှောက်ပြောတာဟိုဟာတွေမြင်တယ်ဒါတွေမြင်တယ်ဟိုဟာတွေတွေ့တယ်ဒါတွေတွေ့တယ်အလင်းရောင်တွေတွေ့တယ်နဲ့လျှောက်ပြောတာဒါကတော့သူပြောချင်တာပြောတာပဲပြောချင်တာပြောနေတာလျှောက်เสียရသူ့မှာဘာမှမရှိဘူးအဲ့တော့တရက်ကနေနှစ်ရက်နှစ်ရက်ကနေသုံးရက်လျှောက်ပြီဆိုတော့တေချာဒီကကမ္မဋ္ဌာန်းဆရာကလည်းကဲလျှောက်စမ်းသူပြောချင်တာတွေကိုအကုန်ပြောမဖြတ်ဖဲနဲ့ဖြတ်မပြစ်ဖဲနဲ့အတန်နာထောင်အောင် သူအကုန်လုံးပြောတရက်ကနှစ်ရက်နှစ်ရက်ကသုံးရက်ကြာသူပြောစရာကုန်ပြီလုံးဝမရှိတော့ဘူးသူမှပြောစရာကုန်ပြီအဲ့ဒီခါကျတော့ဒီယောဂီချွေးပြန်ပြီပြောစရာကုန်ပြီဒါမှထပ်ပြောရတော့မှာဦးအဲ့ဒီမှာပြောစရာကုန်ပြီဆိုတဲ့ခါကျသူကဘာလုပ်လဲဆိုပြန်မှုအကြောင်းရှာတော့တာဗျာပြန်မှုအကြောင်းရှာတော့တာဗျာဟိုလူအပြစ်တင်ဒီလူအပြစ်တင်တရားအားထုတ်လို့မရဘူးလို့ဟိုဘက်ကလူသမားတွေကဆူတယ်လို့ဟိုညကြအိတ်လို့မရဘူးဂျပိုးတွေကကြိုက်တယ်လို့ဟာအကြောင်းတွေရှာတော့တာပဲကြာတော့ ဒါကြောင့်လဲဆိုတော့သူတရားမှမကြိုးစားတော့ကမ္မထာဆရာနဲ့တွေ့ဖို့ရသူ့အတွက်ကလွယ်ကူသလားခက်ခဲနေသလားတိတ်ခက်ခဲနေတာအဲ့လိုပုဂ္ဂိုလ်မျိုးကတခါတရံမှာဘုန်းကြီးတို့တခါလေကမ္မထာဆရာနဲ့တွေ့ကိုမတွေ့ရတော့တကယ်တော့ပြန်မဲ့ရက်ကလေမနှက်ပါဆိုရင်ပြန်မှမှန်းနဲ့မနှက်ပါသို့တော်လည်းပဲတကယ်တမ်းပြန်ဖို့ဆိုတာယောဂီပြန်မဲ့အချိန်ကညနေလေတရားဝင်တဲ့အချိန်ကလည်းပဲမနှက်ဝင်တာလားညနေဝင်တာလား ညနေမှဝင်တာပြန်မဲ့အချိန်ကလည်းညနေပဲပေါ့ဒါမှမဟုတ်ဘူးမနေ့တရားရှောင်းရမှာဆိုတော့ဟိုးသူကအကျော်စောကြီးလာပြီးတပည့်တော်မနေ့ပြန်ပြန်တော့ဘုန်းကြီးလည်းလိုက်ပြီးပါတယ်မခေါ်မနေ့ကငါတယောက်တက်တာလည်းမနေဘူးဆိုဘုန်းကြီးလည်းမခေါ်ပါဘူးဘုန်းကြီးလည်းလိုက်ပြီးပါတယ်ယောဂီတို့လိုက်ပြီးပြီးသားဒီဘက်ကအစောကြီးရှောင်းနေတယ်ဆိုတော့သူမနေ့ကတရားခေါ်မှဆိုလို့ရှောက်တာဒါမှမဟုတ်ဘုန်းကြီးကလည်းခြံပေးထားခဲ့ပါလေကြော်သွားခဲ့ပါအဲလိုပဲကြော်ပြီးခဲ့ ဒါကြောင့်မို့တကယ်တရားလျှောက်เสียကြိုးစားအထုတ်မှုမရှိတဲ့ပုဂ္ဂိုလ်ကသူ့မှာလျှောက်เสียရှိသေးလားမရှိဘူးလျှောက်เสียမရှိဘူးပြောเสียမရှိဘူးအခုလည်းပဲဒီပုဂ္ဂိုလ်ကပြောเสียမရှိဘူးအဲ့တော့မြတ်စွာဘုရားကနေပါအောင်တဲ့သူကတော့ဟုတ်ပါပြီတဲ့တိုးတဲ့ရောက်သေးတာတခါနဲ့မိမိလျော့လျော့နဲ့တခါနဲ့အိတ်နေတယ်ဆိုတော့တင်္ဃာရောဘာလုပ်နေလဲဆိုတော့တပည့်တော်ကတော့မီးမီးလုံမှုအတွက်ထင်းရှင်းမီးလုံမှုအတွက်တနေ့လုံးတင်းလိုက်ရှားနာတရားကိုအမထုတ်ဘူး အဲ့ဒီကံမှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကတင်အားတဲ့ငါရဲ့သားတော် မမိမလျော်ပဲနဲ့တခါတည်းထိုင်ရင်လဲရှုရရင်လဲရှုသွားရင်လဲရှုလျောင်းရင်လဲရှုအပ္ပမတာတကယ်ကိုမြင်ရကြားရနာရကစပြီးတော့နာရစားရဒွဋ္ဌိယမှာစပြီးတော့တတိမလွတ်တမ်းအမြဲတမ်းရှုမှတ်နေတဲ့ငါရဲ့သားကိုတော့ဖြင့်တင်ကမိလျော်နေတယ်လို့ပြောတယ်တဲ့တင်ကိုယ်တိုင်မိလျော်နေတာကိုတော့တင်ဟာတတိရှိတယ်လို့ပြောနေတယ် အဲဒီမှာသင်ဟာဘာနဲ့တူတယ်လဲဆိုတော့ဒေါသင်တိမမဗုဒ္ဓတာငါသာတော်ဤတန်တိကေထန်၌တန်တိကေထန်၌ဇဝံစိန်တော်အပြတ်ပြီးတော်ဒုဗလာတော်ဝိယမြင်းပိန်ကဲ့သို့ဖြစ်၏သင်ဟာငါရဲ့သားတော်ထံမှာရှိတယ်အပြတ်နေတဲ့အာနဲ့နေတဲ့မြင်းပိန်တို့ပဲတဲ့ဣဒာဤငါသားတော်တိကဣဒာပနာဤငါသားတော်တိကတဝတိတန်တိကေထန်၌တိကဇဝတော်ဝိယ လျင်မြတ်သောအာကြည်တော်မြင်ငဲ့သို့ဖြစ်၏ငါရဲ့သားရဲ့ကတော့ဖြင့်တဲ့တင့်ရဲ့ထံမှာလျင်မြန်စွာသွားနိုင်တဲ့အာကြည်တဲ့မြင်လိုပဲဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီမှာအာသေးတဲ့အာနေတဲ့မြင်ပင်ကိုအာကြည်တဲ့အာကောင်းတဲ့မြင်ဟာကျော်လွန်ပြီးတော့မသွားနိုင်ပြီဘူးလားကျော်လွန်ပြီးတော့သွားနိုင်တယ်ခုငါသားတော်ဟာတင့်ကိုကျော်လွန်ပြီးတော့သွားပြီ တင်မကြိုးစားတဲ့ပုဂ္ဂိုလ်ငါသားတော်ကမမိမလျော်အပမနာတရားလက်ကင်ထားပြီးတော့ကြိုးစားပွားများအားထုတ်တဲ့အတွက်ကြောင့်ဘုံငါသားတော်မှာတရားသိဉာဏ်ဒုတိယနေသည်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတတိလွတ်ကင်းပြီးတော့မေ့လျော့နေတဲ့ပုဂ္ဂိုလ်များဟာမတရားဖို့တရားနိဗ္ဗာန်တရားတွေရနိုင်သလားမရနိုင်ဘူးလား။ရနိုင်ဘူး။ထိုင်ရင်လည်းတတိမြင်နေတယ်၊ရရင်လည်းတတိမြင်နေတယ်၊သွားရင်လည်းတတိ၊စားရင်လည်းတတိ။ လျှောင်းရဲလဲတတိအဲ့လိုတတိမြဲနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတန်ပစင်နဲ့ပြောရင်ဗာတန်ပစင်ဖြစ်နေတယ်။ဂောဇရသူ့ရဲ့စိတ်ဟာဘယ်ပေါ်မှာမှမကျက်စားတော့ဘူးရှုမှတ်နေတဲ့တရားအာယုပေါ်မှာပဲကျက်စားနေပြီအဲ့ဒီပေါ်မှာမြဲနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်ဓုတွေနှိမ့်နှိမ့်ရသလားမြန်မြန်ရသလားဗျာ။ဒါကြောင့်နာဟိတတိဝိရဟိတတအနုပတနာနာမနတ္ထိတဲ့ဒီမှာအထက်ကတာဒီကနေ့ကတက်ကတာတတိကင်းနေတဲ့ပုဂ္ဂိုလ်ဟာဘယ်ခါမှ ပညာဖြစ်ရုံမရှိဘူးတဲ့တတိလွတ်နေတဲ့ပုဂ္ဂိုလ်ဟာဘယ်ကံမှပညာမဖြစ်ဘူးတဲ့ရှုမှတ်မှုတတိမေ့နေတဲ့ပုဂ္ဂိုလ်ထိုင်ပြီးတော့လည်းပဲငေးနေတယ်တွေးနေတယ်ငိုက်နေတယ်ဒါနဲ့ပဲပြီးသွားသွားတဲ့အခါမှာလည်းပဲဟိုကြည့်ကြည့်ကြည့်ရှုမှတ်မှုမေ့နေတယ်ရက်တဲ့အခါမှာလည်းရှုမှတ်မှုမေ့နေတယ်ဟိုစားတဲ့အခါမှာလည်းရှုမှတ်မှုမေ့နေတယ်အဲ့ဒီလိုတတိလွတ်နေတဲ့ပုဂ္ဂိုလ်ဟာဝိပဿနာပညာဘယ်တော့မှမဖြစ်ဘူးတဲ့ နာယတတိဝိရိတတာနုပတနာနာမနာတိတတိကင်းတဲ့ပုဂ္ဂိုလ်ဟာဘယ်ခါမှကိုဝိပဿနာပညာဝိပဿနာညာမဖြစ်ဘူးတဲ့အဲတော့ဝိပဿနာညာပညာမဖြစ်တယ်လို့တဲ့တတိကင်းနေတဲ့ပုဂ္ဂိုလ်ဟာမတရားဖို့တရားနိဗ္ဗာန်တရားရနိုင်ပါမလားဗျာဒါကြောင့်ဥပါဒိတတာယံဓမ္မောနာယံဓမ္မောမုဋ္ဌတတိတာတဲ့အယံဓမ္မောဤလောကုတ္တရာတရားကိုပါသည်ဥပါဒိတတာထင်သောတတိရှိသောသူအား ဝါမလွန်အောင်ရှုမှတ်ပွားများအားထုတ်နိုင်တဲ့ပုဂ္ဂိုလ်အားဓမ္မောရတိုက်သောတရားတော်မြတ်ပါပြီတကားအယံဓမ္မောဤလောကုတ္တရာတရားကိုပါသည်မုဒ္ဒတတိတာတတိလောသောပုဂ္ဂိုလ်အားနာဓမ္မောရတိုက်သောတရားတော်မြတ်မဟုတ်ပါပေတကားဒီမတရားဖို့တရားနိဗ္ဗာန်တရားတွေဆိုတာတတိမြဲနေတဲ့ပုဂ္ဂိုလ်တွေသာရနိုင်တဲ့တရားတွေ အဲ့ဒီမတရားဖို့တရားနိဗ္ဗာန်တရားတွေဆိုတာတတိလွတ်နေတဲ့ပုဂ္ဂိုလ်ရှုမှတ်မှုလွတ်နေတဲ့ပုဂ္ဂိုလ်ရှုမှတ်ဖို့ရမေ့နေတဲ့ပုဂ္ဂိုလ်ရနိုင်ပါမလားဗျာမရနိုင်ပါဆိုလိုက်မဲ့ဖို့တရားရညာဖို့ရာသူငါအများကြိုးစားကြရှာအမှန်လောကမရနိုင်ပါ မလွန်မှားရကြလွယ်ကူစွာမဖို့တရားယာညာဖို့ရာသူငါအများကြိုးစားကြရှာတတိလောကမရနိုင်ပါ မလွန်မှားရကြလွယ်ကူစွာကဲဒီတော့တတိလွတ်နေတဲ့ပုဂ္ဂိုလ်ရနိုင်ပါမလားတတိမလွတ်တဲ့ပုဂ္ဂိုလ်ကြတော့ဝိပဿနာဉာဏ်နေရောမရနိုင်ဘူးလားမဲ့ဉာဏ်ဖူဉာဏ်နိဗ္ဗာန်ထိအောင်မရနိုင်ဘူးလားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတတိလွတ်နေတဲ့ပုဂ္ဂိုလ်တတိမေ့နေတဲ့ပုဂ္ဂိုလ်ရှုမှတ်ဖို့မေ့လျောနေတဲ့ပုဂ္ဂိုလ်ကိုမမေ့တဲ့ပုဂ္ဂိုလ်ကကျော်လွန်သွားတယ် ဘယ်ထိအောင်သွားသလဲဆိုတော့မညာပုညာနိဗ္ဗာန်ထိအောင်ကျော်လွန်ပြီးတော့သွားတယ်အပမတောပမတေသူတုတ်တေသူဘဟုဇာကရောအပလတံဝတိကသောဟိတဝါယာတိသူမေရာသောတိဘေကဝေယဟန်တော်များဥจิตသားတို့အပမတော အပမရာတရားနှင့်ပြည့်စုံသောသူသည်အပမတောသွားရမှလည်းမမေရရမှလည်းမမေ့ ထိုင်ရမှလည်းမမိလျောင်းရမှလည်းမမေ့ခြင်းဆိုတဲ့အပမရာတရားနှင့်ပြည့်စုံသောသူသည်သွားရမှလည်းမမေ့ဆိုတာရှုမှတ်ဖို့ဘာလို့ဖို့လဲရှုမှတ်ဖို့မမေ့တဲ့ပုဂ္ဂိုလ်ရရမှလည်းပဲရှုမှတ်ရမှမမေ့တဲ့ပုဂ္ဂိုလ်ထိုင်ရမှလည်းပဲရှုမှတ်နေဖို့ရမမေ့တဲ့ပုဂ္ဂိုလ်လျောင်းရမှလည်းပဲရှုမှတ်ဖို့ရမမေ့တဲ့ပုဂ္ဂိုလ်အပမတော်မြင်ရမှလည်းမမေ့ကြားရမှလည်းမမေ့ နာယစာယတွေ့တိယစေကုစဉ်သာကြံစီရမှလည်းမမေ့ခြင်းဆိုတဲ့အပ္ပမာရတရားနှင့်ပြည့်စုံတော်သူသည်ဗမာတေသူတတိလိုကင်းပြီးတော့ရှုမှတ်ဖို့မေ့နေတဲ့သူတို့ကိုဟိတဝါစွန့်၍ရာတိနိဗ္ဗာန်တည်အောင်သွားရောက်နိုင်ပါ၏ရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်ထိုင်ရမှလည်းရှုမှတ်ဖို့ရမေ့လျော်နေတယ်ရတဲ့နေရာမှလည်းပဲရှုမှတ်ဖို့မေ့လျော်နေတယ်သွားရမှလည်းရှုမှတ်ဖို့မေ့လျော်နေတယ် လျောင်းရမှလည်းရှုမှတ်ဖို့မေ့လျော်နေတယ်အဲ့လိုမေ့နေတဲ့ပုဂ္ဂိုလ်ကိုမမေ့ပဲတတိတရားလက်ကင်ထားပြီးတော့အပမရာတရားလက်ကင်ထားပြီးတော့ရှုမှတ်ပွားများအားထုတ်နိုင်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ထိအောင်ကျော်လွန်သွားတယ်ဘဟုဇာကရောနိုးကြခြင်းများသောသူသည်သုတ်တေသူအိပ်ပျော်၍နေသောသူတို့ကိုဟိတဝါဆွံ့၍ယာတိသွားပြီနိုးပြီးတော့တတိတံပစဉ်အမြဲတမ်းဉာဏ်ရှင်းနေတဲ့ပုဂ္ဂိုလ်ဟာနိုးနေတဲ့ပုဂ္ဂိုလ် တတိရှိနေတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တဲ့ပုဂ္ဂိုလ်လဲတတိမင်းနေတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တဲ့ပုဂ္ဂိုလ်လဲအိတ်နေတဲ့ပုဂ္ဂိုလ်အဲတော့အိတ်နေပြီဆိုရင်အခြားအကြောင်းအရာတွေအလုံးသိနိုင်မှာမလားအခန်းထဲမှာဘာတွေဖြစ်နေတယ်မိမိကြောင်းမှာဘာတွေဖြစ်နေတယ်မိမိရဲ့တိုက်တာမှာမိမိရဲ့မြို့ရမှာဘာတွေဖြစ်နေတယ်သိပါမလားနိုးနေတဲ့ပုဂ္ဂိုလ်ကြတော့အလုံးကို မသိပေဘူးလားဒီတိုင်းပဲတတိရှိနေတဲ့ပုဂ္ဂိုလ်အပမရာတရားလက်ကင်ထားနေတဲ့ပုဂ္ဂိုလ်ဟာခန္ဓာကိုယ်ရဲ့ယုံနာဖြစ်ဖြစ်ဒီအလုံးမသိနိုင်ပေဘူးလား အဲဒီတော့ရှုမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်မှာတော့ပြင်အဲဒီယုံနာတရားတွေရဲ့ဖြစ်မှုပြမှုတရားတွေသိနိုင်ပါမလားဒါကြောင့်မို့နိုးနေတဲ့ပုဂ္ဂိုလ်ဟာအေကျော်နေတဲ့ပုဂ္ဂိုလ်ကိုကျော်လွန်ပြီးတော့သွားတယ်ဘဟုဇာကရောနိုးကြခြင်းများသောသူသည်တုတ်တေသူအေကျော်၍နေသောသူတို့ကိုဟိတဝါဆွံ့၍ယာတိသွားပြီယထာဥပမာပုံစိုးပဲကဲ့သို့နေဟူမူကအမလတန်ဝအာနေ၍နေသောမြင်းပိန်ကို တိဟသောလျင်မြန်စွာသွားနိုင်တဲ့အာကြည်သောမြင်သည်ဟိတဝါဆို၍ယာတိဤဝါသွားတဲ့ကဲ့သို့မြင်ပင်ကိုအာကြည်တဲ့မြင်ကဆွန့်ပြီးသွားသလိုပဲတဲ့ဧဝံတတ္ထပမထယုထုတုတာလျင်သူမိရာသောအတိအလိမ္မာဉာဏ်ပညာရှိသောပုဂ္ဂိုလ်သည်သူမိရာတော်တတိအပမရာတရားလက်ကင်ထားပြီးတော့အမြဲတမ်းရှုမှတ်မှုမြင်နေတဲ့ပုဂ္ဂိုလ်သည် ဘာလို့ရှုမှတ်ဖို့ရန်မေ့ပြီးတော့နေတဲ့မိုင်မဲတဲ့ပုဂ္ဂိုလ်ကိုဟိတဝါဆွံ့၍ယာတိသွားပြီဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိသုလိုက်မေညာဖူညာဉာဏ်နိဗ္ဗာန် ဧကံရလိုလျင်မညံဖိုလ်ညံညနိဗ္ဗာန်ဧကံရလိုလျင် အပမာဒခေါ်ညာတတိပဋ္ဌံတရားကြိုးစားကြဖို့ပင်အပမာဒခေါ်ညာတတိပဋ္ဌံတရားကြိုးစားကြဖို့ပင် ရားရှင်ကိုရောမြတ်ကြီးကဒီအပမရတရားနဲ့ဆက်လို့ဟောကြားပေးလိုက်တဲ့အခါကျတော့မှအဲ့ဒီမှာရသော်ဘုရားဟောကြားတဲ့ဂါထာလဲသုံးသွားရောအဲ့ဒီမှာယဟန်တော်တွေသောတပတိမညာပူညာဆက်ရောက်ပြီးတော့သောတပန်ဖြစ်တယ်သောတပန်ဖြစ်တယ်ဆိုတာဒီတိုင်းလေးပေါ်ပေါ်ဆဆနာရလားစူးစူးဆိုင်ဆိုင်လားနာကနေနာပြီးခန္ဓာညာဆိုင်ပြီးတော့ပေါ်ကိုင်းအာယုံလေးကိုမရှုပွားဘူးလား အဲလိုရှုပွားအားထုတ်တဲ့အခါကျတော့တရားလဲဆုံးရော တရားအသိဉာဏ်ဓုတွေရောမရပေဘူးလားဒါကြောင့်ဂါထာပရိယောသာနေဂါထာဤအဆုံး၌ဘုံများစွာကုံသောပုဂ္ဂိုလ်အပေါင်းတို့သည်သောတပတ္တိပလာတိနိသောတပတ္တိပူဇတိတို့ဘာပုနေတုကောင်းစွာမသွေး ရောက်တော်မူကြပါ၏တည်း